ဒီနေ့သာသနာတော်နှစ်2565ခုကောဇာနှစ်1383ခုတော်သလင်းလဇန်23ရက်2021ခုနှစ်9လပိုင်း18ရက်စနေနေ့ညချမ်းခါကာလစကိုင်းမြို့ရွှေမင်းဝန်ရက်ကွက်တစ္ဆာရွှေစီကျောင်းတိုက်အတွင်းမှာဘုံဘုံတို့38ဖြား မင်္ဂလာတရားဒေသနာတော်များဟောကြားလာခဲ့တာဒီကနေ့မင်္ဂလာတရားတော်အပိုင်း28ပေါ့နော်ကာလေနဓမ္မတာကိစ္စမင်္ဂလာခန္တီစသောဝသတ္တတတမနာနိစ္စဒတနံကာလေနဓမ္မတာကိစ္စဧတံမင်္ဂလမုဒ္ဓမံဒီဂါထာလေးရဲ့ နောက်ဆုံးမင်္ဂလာပေါ့နော်ကာလေနဓမ္မတာကိစ္စသင်တော်တဲ့အချိန်မှာတရားဓမ္မကိုဆွေးနွေးကြရတာဟာမင်္ဂလာလို့ဒီလိုအဓိပ္ပာယ်ရတယ်နော်ဆရာကြီးတကုံဥထွန်းမြင့်ရတော့တဘာဝတွေးမှန်ကန်ရေးဆွေးနွေးမပြတ်ပေလို့အလိုလေးရေးတယ်ယုံ nant တဘာဝတရားတွေနဲ့ပတ်သက်လို့ လောကနဲ့ပတ်သက်လို့အမှန်တရားတွေနဲ့ပတ်သက်လို့ရွှေနွေပြောဆိုမေးမြန်းခြင်းတိုင်ပင်ခြင်းအဲ့လိုပြုလုပ်နိုင်ခြင်းဟာပြစ္ဆုတ်ပန်တန်တရားနှစ်ဖြာကြီးပွားမှု ချမ်းသာမှုကို ဖြစ်ထွန်းစေတယ်လို့မြတ်စွာဘုရားကသူ့ကိုလည်းပဲမင်္ဂလာလို့အဲ့လိုဟောနော်အဲ့ဒါဘုံဘုံတို့ကာလေနဓမ္မတာကိစ္စဆိုတာဘာပြောတာတုံးဆိုတော့ အတူတကွပြောဆိုခြင်းဘာကိုပြောဆိုတာတုံးဆိုတော့ဓမ္မမြတ်စွာဘုရားဟောခဲ့တဲ့တရားဒေသနာတွေပေါ့အတိကကတော့အဲ့တော့မြတ်စွာဘုရားဟောခဲ့တဲ့တရားဒေသနာတွေဆိုတာကဆင်းရဲငြိမ်းချမ်းချမ်းသာကြောင်းဘဝရဲ့အကြောင်းခန္ဓာရဲ့အကြောင်းကိုမှတ်မှန်ကန်ကန်သိဖို့ဘလို့ကြိုးပမ်းအထောက်ရမလဲသိလာရင်ဘလို့စစ်မှန်တဲ့ချမ်းသာကိုရမလဲအဲ့လိုမျိုး ဘဝရဲ့အကြောင်းကို အခြေခံကြကြမှတ်မှန်ကန်ကန်သိအောင်မြတ်စွာဘုရားဟောခဲ့တဲ့ဒေသနာတွေပေါ့နော်အဲ့ဒီတရားဒေသနာတွေကို အတူတကွပြောဆိုကြတယ်အဲ့လိုပြောဆိုတဲ့နေရာမှာမေးမြန်းကြတာရှိတယ်ဆွေးနွေးကြတာရှိတယ်သူ့အမြင်ကိုယ့်အမြင် ဖလှယ်ကြတာညှိနှိုင်းကြတာတွေရှိတယ်အဲ့ဒါတွေအကုန်လုံးဟာဘာလဲလို့မေးဓမ္မတာကိစ္စနော် အဲ့ဒီဓမ္မတာကိစ္ဆာမင်္ဂလာကိုလည်းပဲဓမ္မတဝနမင်္ဂလာမှာရရှိတဲ့အကျိုးကျေးဇူးနဲ့ထပ်တူထပ်မြရနိုင်တယ်လို့တပြေငံစတော်ကြီးကတော့အဲ့လိုလေးရေးတယ်။ကာလေနဓမ္မတဝနံတင့်တော်တဲ့အချိန်မှာတရားဒေသနာကိုနာယူကြည်ညိုခြင်းသည်မင်္ဂလာလို့စောစောကမင်္ဂလာတရားတွေထဲမှာအဲ့ဒါပြောခဲ့ပြီနော်။တော့တရားနာယူခြင်းအဖြစ်မြတ်စွာဘုရားက အကျိုးကျေးဇူး၅မျိုးရမယ်အဲ့ဒီအကျိုးကျေးဇူး၅မျိုးတရားဆွေးနွေးခြင်းအပြင်လည်းပဲရနိုင်တယ်ပေါ့မကြားဘူးကြားကြားဘူးစင်တုံယုံမှားဖြောက်တတ်ယူဖြောက်မှတ်လျက်စိတ်သက်ကြည်နေကြုံကားအင်လိုလျင်တရားနာတပြေငါစတော်ကြီးရဲ့လက်ရပါနော်မကြဘူးသေးတာကိုကြားရတယ်ကြားဘူးပြီးသားစိတ်ထဲမှာပို့ပြီးတော့ရှင်းလင်းသွားတယ်ယုံမှားတန်တရားတွေကင်းသွားတယ် အမြင်တွေအယူတွေဖြောင့်မတ်စင်ကြယ်သွားတယ်ကိုယ့်ရဲ့စိတ်ဓာတ်လည်းပဲတန်ရှင်းကြည်လည်နေအဲ့ဒီအကျိုးကျေးဇူး၅မျိုးကိုတရားနာယူခြင်းဖြင့်ရနိုင်တယ်ပေါ့တရားနာယူခြင်းဖြင့်အဲ့ဒီအကျိုးကျေးဇူးတွေရနိုင်တယ်လို့အခုပြောတဲ့ဓမ္မတာကိစ္စတရားဆွေးနွေးခြင်းအပြင်လည်းပဲအဲ့ဒီအကျိုးကျေးဇူး၅မျိုးကိုရနိုင်တယ်ပေါ့ဒါကြောင့်မြတ်စွာဘုရားလက်ထက်က သူတော်ကောင်းကြီးတွေဓမ္မတာကိစ္စမင်္ဂလာကို အများကြီးကျင့်သုံးခဲ့ကြတာကိုတွေ့နိုင်တယ်ဘုံတို့ပိဋကတ်တော်ထဲမှာပထေမြတ်ကြီးတွေတိုင်ပင်ခဲ့တာဆွေးနွေးခဲ့တာတရားဓမ္မတွေနဲ့ပတ်သက်ပြီးတော့မေးမြန်းခဲ့တာ ဖြေကြားခဲ့တာအများကြီးမှတ်တမ်းတင်ထားတဲ့သုတ်တန်တွေရှိအဲ့ဒီတဲကထင်ရှားတဲ့သုတ်တန်နှစ်ပုဒ်ရှူလဝေဒံလသုတ်တန်နဲ့မဟာဝေဒံလသုတ်တန်ဆိုပြီးတော့နည်းနည်းနားလည်အောင်ပြောပြဖို့ခက်ခဲတဲ့သုတ်တန်တွေပေါ့လေ သုလဝေဒန်လတုတ်တန်ဆိုရင်မဟာစီဆိုတော်ဘုရားကြီးဟောတာရှိတယ်မဟာဝေဒန်လတုတ်တန်ဆိုတာကြတော့ရှင်မာကုဋ္ဌိကနဲ့ရှင်သာတိပုတ္တရာမထေမြတ်ကြီးအမေးအဖြေပေါ့ရှင်မာကုဋ္ဌိကမေးတာကိုရှင်သာတိပုတ္တရာဖြေပြသုလဝေဒန်လတုတ်တန်ကြတော့နည်းနည်းလေးထူးခြားတယ်သူကဘဇူမေးပြီးတော့ဘဇူဖြေထားတာတုံးဆိုတော့ဝိတာခတထေကြီးမေးပြီးတော့ ဓမ္မဒိဏထေရီမဖြေတာဝိတာခတထေကြီးနဲ့ဓမ္မဒိဏထေရီဆိုတာကဓမ္မဒိဏထေရီမယဟန်မပြုတ်ခင်တုန်းကသူတို့ကဇနီးမောင်နှံပဲဝိတာခတထေကြီးဆိုတာကရာဇဂျူမြို့ရဲ့ထင်ရှားတဲ့တထေပေါ့နော်အဲ့ဒါမြတ်စွာဘုရားရာဇဂျူမြို့ကိုကြွလာပြီးတော့တရားဟောတော့ဗိမိတာရာမင်းကြီးသောတာပန်တည် အဲ့ဒီဗိမိတာရမင်းကြီးသောတာပန်တည်တုံးကလေးကဝိတာခတထေကြီးကလည်းသောတာပန်တည်တယ်။အဲ့ဒါနောက်မကြာခင်မှာပဲတဂရာမိမဉ္ဇဉ်ဘုံဉ္ဇဉ်ရတယ်။တရားတွေတိုးတက်လာတယ်။နောက်မကြာခင်မှာပဲအနာဂါမိမဉ္ဇဉ်ဘုံဉ္ဇဉ်ရအနာဂံဖြစ်တယ်။အနာဂံဖြစ်ပြီဆိုတော့ကာမရာကအပိဒတ်ပယ်စွန့်နိုင်သွားပြီ။ဒေါသတွေဖြာပါဒတွေဒေါမနတတွေလည်းအပိဒတ် ပယ်စွန့်နိုင်သွားပြီကိလေသာနည်းနည်းလေးပဲကြံတော့တယ်နော်အဲ့တော့အနာဂံဖြစ်ပြီးတော့မြတ်စွာဘုရားတရားနာပြီးအနာဂံဖြစ်ပြီးတော့ပြန်လာတဲ့နေ့ကအဲ့လိုပဲဥပုံဆောင်သုံးရင်းနဲ့နောက်နေ့မနေ့ပြန်လာအဲ့ဒါဓမ္မတိန်နာတတိကတော်ဟာခါတိုင်းလိုပဲသူတကားဘောက်ကနေမျောတယ်ပေါ့နော်ခါတိုင်းဆိုလို့ရှိရင်တော့သူကြည့်နေသူ့ကိုလည်းအိမ်မော်လှမ်းကြည့်ပြီးတော့ပြုံးပြတယ်ပေါ့ဒီကနေ့တော့ခေါင်းကိုက်ဆိုင်ချပြီးတော့လာအဲ့ဒါနဲ့အိမ်ဘဝရောက်တော့ ခါတိုင်းလိုပဲလက်ကလေးကမ်းပေးတယ်ခါတိုင်းတော့လက်ဆွဲပြီးတော့အိမ်ထဲဝင်ကြတာအဲ့လိုလက်ကမ်းပေးတော့ဝိသကတထေကြီးကလက်ကိုရုပ်တာမပေးဘူးစကားလည်းဘာမှမပြောဘူးအဲ့လိုနဲ့ဘာမှမဖြစ်လာလည်းမသိဘူးနေ့လေကြတော့သိရမှာပဲထမင်းစားတော့သိရမှာပဲထမင်းစားတော့လည်းပဲခါတိုင်းလိုချိုးတဲ့ချင်းနဲ့ဘာမှပြောနေတာမရှိဘူးဒီတိုင်းပဲ အလွန်တည်ငြိမ်တဲ့ယောဂီတယောက်လိုဘဲမှလည်းမကြည့်ပဲနဲ့ဒီလိုလေးပဲစားအဲ့ညအိယာဝင်တဲ့အခါကျတော့သူ့သူတယောက်တည်းတခန်းခွဲပြီးတော့အိတ်တယ်အဲ့ဒါနှစ်ရက်သုံးရက်တော့ဒီတထေးကတော့ဘာလဲမသိဘူးဆိုအလွန်ဆင်းရဲတာပေါ့သူ့စိတ်ထဲမှာသူ့မှာဘာမှပြည့်ရှိလို့လဲပေါ့နော်အဲ့ဒါနှစ်ရက်သုံးရက်နေတော့သူတိမခံနိုင်တော့တထေးကြီးကိုသွားပြီးတော့မေးတာဘလို့တော့သူ့ပေါ်မှာဘာပြည့်ရှိလို့အဲ့လိုလုံနေရတာတော့ အဲ့ကြတော့ဝိတာခတထေကြီးကစဉ်းစားတယ်။အော်ငါမှတ်မှန်ကန်ကန်ရှင်းမပြရင်တော့စိတ်တွေဆင်းရဲပြီးတော့သေတောင်သေသွားနိုင်တယ်ပေါ့နော်။အဲ့တော့ဒီရထားတဲ့တရားထုတရားမြတ်ကိုလည်း तू ကမပြောခြင်း။ဒါမှမပြောလို့ကလည်းပဲနားလည်မှာမဟုတ်ဘူး။အဲ့ဒါကြောင့်မလို့ဝိတာခတထေကြီးကသူအနာဂါမိမဲ့ညာပုံညာရခဲ့တဲ့အကြောင်းတာမန်လူတွေမသိနိုင်တဲ့ထုကဲမြင့်မြတ်တဲ့တရားအထုကို तू ရခဲ့တယ်ဆိုတဲ့အကြောင်း ငကိုတုံးကလည်းရတယ်အဲ့ဒီတုံးကထက်အခုဟာပူးပြီးတော့မြင့်မြတ်တဲ့တရားကိုရလာတယ်ဆိုတဲ့အကြောင်းဒါတွေရသွားလို့ရှိရင်ဒီကာမစည်းတိမ်ကိုအကုန်လုံးကိုစွန့်နိုင်သွားတယ်ဆိုတဲ့အကြောင်းအဲ့လိုပြောတော့မှသဘောပေါက်သွားတယ်အဲ့ဒါနဲ့အရှင်တဲ့အဲ့ဒါလို့ဆိုရင်အဲ့ဒီတရားတို့ကိုယောက်ျားတွေပဲရနိုင်တာလားမိန်းကလေးတွေရောမရနိုင်ဘူးလားပေါ့မိန်းကလေးတွေလည်းရနိုင်တာပဲ ရနိုင်ရင်သူရှင်ရဟန်းပြုပြီးတော့အဲ့ဒီတရားဆိုတာကိုရအောင်သူလှုပ်ချင်တယ်သူစိတ်ထဲအလွန်မှလေးစားသွားတယ်တန်ဖိုးထားသွားတယ်လူတယောက်ရဲ့စိတ်ထဲမှာဒီစည်းစိမ်ဒီချမ်းသာဒီဟာကိုစွန့်နိုင်ဖို့ဆိုတာမဖြစ်နိုင်တဲ့လောက်နီးနီးခက်ခဲတဲ့အရာပေါ့နော်ဒါကိုစွန့်နိုင်သွားတယ်ဆိုတော့ဒီတရားဟာအလွန်ထူးတဲ့မြတ်တဲ့တရားပဲဆိုတော့သူယုံကြည်တယ်အဲ့လိုပြောတော့ဝိသကတတိယလည်းဝမ်းမြောက်ဝမ်းသာပဲ စိတ်ထဲမှာအလွန်ကိုကျဉ်တ်သွားတယ်။အော်အလွန်တော်တဲ့အမျိုးသမီးပဲပေါ့နော်။အဲ့ဒါနဲ့မြတ်စွာဘုရားကြောင်းတော်ဘိက္ခုနီမသည်ကိုရွှေထန်းစင်နဲ့တင်ပြီးတော့ထမ်းပြီးတော့ပို့တယ်။ကြီးကြီးကျယ်ကျယ်ခန်းခန်းနားနားကိုလှုပ်တယ်။အဲ့တော့နောက်ယဟန်ဖြစ်သွားပြီဆိုတော့အမျိုးတွေတတိတွေဆိုတော့ဟိုလူကလာဒီလူကလာနဲ့တရားအလုပ်ပြတ်တယ်ဆိုပြီးတော့တောရွာလေးတရွာကိုသွားပြီးတော့တရားအထုတ်တယ်အဲ့ဒီဓမ္မဒိန်နာ။ နှစ်ရက်သုံးရက်အတွင်းမှာယဟန္တာဖြစ်တယ်တဲ့ရှေးကပါရမီပါလာတာကိုသူကလို့ယဟန္တာဖြစ်ပြီးဆိုတော့အဲ့လိုဆိုရင်ငါရာဇဂိုပဲပြန်သွားမယ်ငါရဲ့အမျိုးတွေငါပေါ်ကျေးဇူးရှိတဲ့လူတွေသူတို့အကျိုးရှိကြလိမ့်မယ်ဆိုပြီးတော့အမြတ်စွာဘုရားရှိရရာဇဂိုပြန်ကြွလာအဲ့လိုပြန်လာပြီးဆိုတော့ဝိတာခတထေးရအော်ဓမ္မဒိဏတရားသွားအောင်ထုတ်တာ တိတ်မကြခင်ပြန်လာတယ်ပြင်းပြန်ပြင်းလာလားမသိဘူးသာသနာပေါ်မြန်မပြိုလို့မြန်လားမသိဘူးနော်အဲ့တော့မပြိုလို့ပြန်လာတာလားလို့မေးရရင်လည်းရိုင်းရရောက်တယ်အဲ့တော့ねသာသနာပေါ်မှာ तू ပြိုတယ်မပြိုဘူးဆိုတာကိုသိရအောင် လေးနဲ့တဲ့တရားတွေကိုမေးတာအဲ့ဒါသွားပြီးတော့မေးတာအဲ့ဒါဆူလဝေဒန်လာတုတ်တာမယ်အဲ့ဒါဘုံမောတော့ကြမ်းညွန်းလေးလောက်ပဲပြောမှာပေါ့နော် အလွန်လေးနဲ့တဲ့အကြောင်းအရာတွေအဲ့ဒါမနေ့ကဘုံဘုံဖတ်ကြည့်တယ်။အော်အလွန်ကောင်းတဲ့တရားပါလားလို့။နော်သစ္စာလေးပါးနဲ့ဆက်ဆက်ပြီးတော့မေးတာဝေဒနာတွေနဲ့ပတ်သက်ပြီးတော့မေးတာနောက်ဆုံးនិရောဓသမဘဝင်စားတာတွေနဲ့ပတ်သက်ပြီးတော့မေးတာလေးနဲ့တဲ့အကြောင်းအရာတွေ။တမားကြီးဆိုတော့ဘုရားကြီးဟောတာတာဖတ်ကြည့်မယ်ဆိုရင်တော့ဘာမှနားမလည်စရာတော့မရှိပါဘူး။အဲ့လိုမေးတာကိုဖြေတာကိုကြည့်ပြီးတော့ဩယဟန္တာဖြစ်သွားပြီသူ့ထက်တောင်မှမြင့်မြတ်သွားပြီဆိုတာကိုသိ အဲ့ဒါဆိုလားဝေဒန်လားတုတ်တန်ဒါကာလီနာဓမ္မတာကိစ္ဆာအရာဘုံဘုံကတည်တင်တည်တိုက်တာလေးတွေကိုရှာဖွေပြီးတော့ကြည့်ရှုနိုင်ဖို့လေ့လာနိုင်ဖို့ပြောပြတာပေါ့နော်ကာလီနာဓမ္မတာကိစ္ဆာမင်္ဂလာမှာဘုံဘုံပြောခြင်းတဲ့နော်အဓိကပြောခြင်းတာလေးတွေကိုမှတ်ထားတာရှိတယ်အဲ့ဒါကဘာလို့ဆိုတော့စိတ်တတန်ရုပ်ထဲမှာစိတ်တတကြွယ်ရဲ့အကြောင်းတွေကိုမှတ်တမ်းတင်ထားတဲ့သုတ်တန်တွေရှိတယ်ဒါကြောင့်မလို့စိတ်တတန်ရုပ်ဆိုပြီးတော့အပိုင်း ဟိုအပိုင်းကဏ္ဍလေးတစ်ခုခွဲပြီးတော့မှတ်တမ်းတင်ထားတယ်စိတ်ဓာတ်တကြွယ်ဆိုတာလည်းပဲအလွန်ကိုပဲထူခြားတဲ့အံ့ဩစရာကောင်းတဲ့တတိတယောက်အဲ့ဒါဘုံဘုံတို့သူ့အကြောင်းလေးကိုစုစည်းပြီးဟောထားတဲ့တရားတစ်ပုဒ်ရှိအဲ့ဒီထဲမှာတော့ဒီအကြောင်းအရာလေးကိုထည့်ပြောဖြစ်သလားမပြောဖြစ်သလားမမှတ်မိတော့တခါတုန်းကတဲ့မစ္စိကတန္တမြို့သူကအဲ့ဒီမြို့မှာနေတာတတိကိုအဲ့ဒါဂွေးပင်တော့ နော်ဂွေးပင်တွေပေါက်ရောက်တဲ့တောမှာမထေမြတ်တွေသတင်းသုံးနေတာရှိအဲ့ဒီမထေမြတ်တွေတွေကိုသူသွားပြီးတော့နော်ရှိခဲ့တဲ့အခါမှာအရှင်ကာမဘူမထေဆိုတာရှိတယ်အဲ့ဒီကာမဘူမထေကတခါကြီးကိုတရားဆွေးနွေးတဲ့အနေနဲ့ပြောတာပေါ့လေတခါကြီးမြတ်စွာဘုရားကလကုံတလဗတ္တိယမထေကို ကြည်ပြီးတော့ဥဒန်းကျူးထားတဲ့ကာထာတစ်ပုဒ်ရှိတယ် နေလင်ကိုတေတာပစ္စေတော်ဧကာရောဝိတ္တိရထောအနိကပတ္တအာယတံစိဏသောတံအပန္ဒနံနော်ဒီကထာလေးနေလင်ကိုတေတာပစ္စေတော်ဧကာရောဝိတ္တိရထောအနိကပတ္တအာယတံစိဏသောတံအပန္ဒနံဘာပြောတော့အိဗေယနေလင်ကိုတဲ့နော်အပြစ်ကင်းတဲ့အစိပ်အပိုင်းရှိတဲ့တေတာပစ္စေတော်ဖြူသောအမိုးရှိတဲ့ ဧကာတော့တခုသောအကန့်ရှိတယ်ရထောယထာသည်ဝတ္တတိလေဤယထာတစ်စင်းလာနေတာကြည်ကြည်စမ်းအဲ့ဒီယထာနော်အပြစ်ကင်းတဲ့အစိတ်အပိုင်းရှိတယ်ဝင်သားကြည်လိုက်ကြည်လိုက်ယထာမှာအပြစ်ကင်းတဲ့အစိတ်ပိုင်းရှိအဲ့ဒီယထာရဲ့အမိုးကအဖြူရောင်ဆွတ်ဆွတ်ကိုမိုးထားဖြူဆွတ်နေတာမိုးထားအဲ့ဒီယထာရဲ့ဘိန်းကအကန့်တစ်ချောင်းလေးပဲရှိ အကန့်တစ်ခုပဲရှိတဲ့အနေကံဆင်းရဲခြင်းကင်းသည် ဖြစ်၍ စိဏသောတံအရင်ကိုဖြတ်ပြေးလျက်အပန္နနာနှောင်ဖွဲ့မှုမရှိဘဲနဲ့အာယတံလာနေတဲ့အဲ့ဒီယထာကိုပတ္တကြည်စံတဲ့ရသော်ဘုရားလက်ထက်ကလာကုံတလဗရိကဗရိယမထေဆိုတာရှိတယ်။သူကရှေးတုန်းကဝေကျွေးပါခဲ့လို့အရက်တော်ကအလွန်ပုကလေးလေးလောက်ပဲရှိသေးလေးရုပ်ကလည်းဆိုးတယ် ဒါပုထုဇဉ်ယန်းတွေကသူ့ကိုစားကြနောက်ကြအထင်မကြီးကြဘူးပေါ့နော်ရုပ်ဥပရိယုတ်ကိုကြည့်ပြီးတော့အဲ့လိုမျိုးဆက်ဆံကြလို့မြတ်စွာဘုရားခဏခဏဒီယဟန်ကတာမန်ယဟန်မဟုတ်ဘူးသူမဝင်စားဘူးတဲ့ဇံအဘိညာဉ်တမပတ်ဆိုတာမရှိဘူးအာတောကုန်ခန်းတဲ့ယဟန္တာဖြစ်တယ်အလွန်ထက်မြက်တဲ့ပုဂ္ဂိုလ်ဖြစ်တယ်လို့သူ့ရဲ့ဂုဏ်ကိုခဏခဏမြတ်စွာဘုရားအမိန်ရှိရတယ်အဲ့ဒါတနေ့တော့ စေရံမဲလားဘာလားမသိပါဘူးတန်ဃာတွေတန်းပြီးတော့ကြွလာအဲ့ဒါနောက်ဆုံးကနောက်နာကနေပြီးတော့အဲ့ဒီယဟန်တော်ကလည်းကြွလာအဲ့ဒါကိုမြတ်စွာဘုရားမြင်ပြီးတော့သူ့ကိုကြည့်ပြီးတော့ဥရန်ကျိုးတာဒီကထာလေးကနေလင်ကောသေတပစ္စေတော့နေလင်ကောသေတပစ္စာတော့ဧကာရောဝတ္တတိရထောအနိကပတ္တအာယန္တစေနာသောတံအပန္ဒနံအပြစ်ကင်းတဲ့အစိပ်ပိုင်းရှိတယ် ဖြူသောအမိုးရှိတယ်တခုသောအကန့်ရှိတယ်ယထာကလဲနေတယ်ယထာဘိန်းကြီးကလိမ့်ပြီးတော့လာနေတယ်ပေါ့နော်ဆင်းရဲခြင်းကင်းတဲ့နော်ရေအရင်ကိုဖြတ်တောက်ပြီးသားဖြစ်တဲ့အနှောင်အဖွဲ့မရှိတဲ့အဲ့ဒီယထာကို ကြည်စမ်းလို့ပြောတယ်တာမန်ပုဂ္ဂိုလ်တွေဆိုရင်ဒါနားမလည်နိုင်တဲ့အတိတ်ပဲပေါ့နော်အဲ့ဒါကိုကာမဘုံမထေကဒီစိတ်ဓာတ်တဲ့ကြွယ်ကိုတခါကြီးမြတ်စွာဘုရားအကျဉ်းအဖြစ်ဟောထားတဲ့အဲ့ဒီဂါထာကို အကျေအတိတ်ပဲတခါကြီးဘလို့နားလဲတော့ပြောစမ်းပါအောင်စိတ်ဓာတ်တကျဲဆိုတာကယဟန်တော်တွေနဲ့တွေ့လို့ရှိရင်ယဟန်တော်တွေကတရားဟောရင်ဟောမဟောရင် तू ကဟောတာသူ့ရဲ့အမြင်အဲ့ဒီတိုင်းနော်ယဟန်တွေကမသိလို့သူ့ကိုမေးရတဲ့အပိုင်းတွေရှိတယ်သိရတဲ့နဲ့သူ့အမြင်ကိုနားထောင်ခြင်းလို့မေးကြတာတွေလည်းရှိတယ်အဲ့ဒါတွေလည်းအဲ့ဒီမှာမှတ်တမ်းတင်ထားတာရှိတယ်အဲ့လိုမျိုးဒီကဒါလေးကိုမထေမြတ်ကြီးကရွတ်ပြီးတော့ တခါကြီးအမြင်ဘလို့ရှိတော့ဒါအခြေအထိပ်ပဲဘလို့နားလဲမလို့အဲ့လိုပြောတော့အရှင်ဘုရားဒါမြတ်စွာဘုရားဟောတာဟုတ်လားတဲ့ဟုတ်တယ်မြတ်စွာဘုရားဟောတာဒါအဲ့ဒါလို့ဆိုရင်တပည့်တော်ခဏလောက်စဉ်းစားလိုက်ဦးမယ်တဲ့ဒီကထာလေးကိုနော်ခဏစဉ်းစားပြီးတော့အဲ့ဒါ तू ပြောတာပဲအရှင်ဘုရားတဲ့နေလင်ကောတဲ့နော်အပြစ်ကင်းတဲ့အစိတ်အပိုင်းရှိတယ်ဆိုတာတီလာဖြူရှင်တာကိုပြောတာတဲ့သူ့ရဲ့ပြောတာဆိုတာ လှုပ်တာ၊ကိုင်တာ၊ကာယကံမှုဝစီကံမှုဘာအပြစ်မှမရှိဘူး။အဖြူရှင်တဲ့သီလရှိတာကိုအပြစ်ကင်းတဲ့အစိပ်ပိုင်းရှိတယ်။ယဟန္တာဖြစ်သွားပြီဆိုတော့သီလလုံးဝဖြူရှင်သွားပြီပေါ့နော်။ဖြူတဲ့အမိုးရှိတယ်ဆိုတာကြတော့သူကအရဟတဖို့ရတာကိုပြောတာ။အမြင့်မြတ်ဆုံးတရားကိုရထားတာ။အရဟတဖို့ထီးဖြူလို့ဒီလိုသုံးနှုံးတာတွေရှိဟုတ်လား။ဖြူတဲ့အမိုးတဲ့။ဧကာတော့တခုသောအကန့်ရှိတယ်ဆိုတာအမြဲတမ်းတတိရှိနေတာကိုပြောတာ တတိရှိနေတယ်တဲ့ယထာဆိုတာကခန္ဓာကိုယ်ကြီးကိုပြောတာတဲ့နော်ယထာဆိုတာခန္ဓာကိုယ်ကြီးကိုပြောတာဖြူသောအစိတ်ပိုင်းရှိတယ်ဆိုတာသေလာပြည့်စုံတာကိုပြောတာအမိုးပြူမို့ထားတယ်ဆိုတာအရတ္တဖို့ရထားတာယဟနာဖြစ်ထားတာကိုပြောတာဟုတ်လားတခုသောအကန့်ဆိုတာတတိရှိတာကိုပြောတာယထာကလေနေတယ်ဆိုတာလေနေတယ်ဆိုတာအဲ့ဒါရှေ့တိုးတာနောက်ဆုတ်တာကိုွေးတာဆန့်တာလှုပ်ရှားတဲ့အမှုအရာယထာကြီးကလေနေတာတင်စားပြောတာပေါ့နော် အနေကဆင်းရဲခြင်းကင်းတယ်ဆိုတာဘာပြောတာလဲဆိုတော့ຢာကဖြစ်ရတာဆင်းရဲတယ်ဒေါသဖြစ်ရတာဆင်းရဲတယ်မောဟဖြစ်ရတာဆင်းရဲတယ်အဲ့ဒီဆင်းရဲစေတတ်တဲ့တရားတွေအကုန်လုံးပယ်ရှားပြီးသားဖြစ်တဲ့ယဟန္တာဟာဆင်းရဲပေပြီးသားပုဂ္ဂိုလ်ဒါကြောင့်အနေကဆင်းရဲခြင်းကင်းတယ်ဆိုတာယဟန္တာကိုပြောတာနော်စိန်နာသောတံရေရင်ကိုဖြတ်တယ်သောတာဆိုတာစီးဆင်းနေတဲ့ရေရင်ကိုပြောတာတင်စားပြောတာပေါ့အဓိကဒီနေရာမှာသောတာဆိုတာလောဘကိုပြောတာ အမြဲတမ်းဖြစ်နေတဲ့သဘောစီးဆင်းနေတယ်အရင်လို့စာထဲတော့အဲ့လိုသုံးတယ်နော်ရေအရင်ဟုတ်လားအမြဲတမ်းမလုပ်နေတော့စီးဆင်းနေပုထုဇဉ်တွေမှာဆိုရင်ဒီတဏှာလောဘဟာအမြဲတမ်းအမြဲမပြတ်ဖြစ်နေတယ်ဆိုတဲ့အတိတ်ပဲပေါ့နော်အဲ့ဒီအရင်ကိုမလုပ်ပြီးပြီတော့စိန်နာဖြတ်တော့ပြီးပြီတဲ့အဘန္ဒနာအနှောင်ဖွဲ့မရှိဘူးတဲ့ဇာကဒေါသမောဟဆိုတာအနှောင်ဖွဲ့ အဲ့ဒီအနှောင်ဖွဲ့ကိုပေရှားထားနေတဲ့ယဟန္တာဟာအနှောင်ဖွဲ့ကင်းတယ်ဒါကြောင့်အနှောင်ဖွဲ့ကင်းတယ်ဆိုတာယဟန္တာကိုပြောတာနော်အဲ့ဒါလိုလာနေတဲ့ယဟန်ကိုကြည်လို့ဆိုတာဖူးမြင်လို့ပြောတာဟုတ်လားအဲ့ဒါစိတ်ဓာတ်တဲ့ကျဲကရှင်းပြတဲ့အခါမှာမထေမြတ်ကြီးကအလွန်ဝမ်းသာတယ်။တန်မြတ်စွာဘုရားရဲ့အလိုတော်ကြဒါသူပြောပြတာပါနော်။ဒါအစွမ်းထက်မြက်တဲ့နော်ဥပဒါကတရားလို့ဆိုရမယ်ပေါ့။နောက်ပြီးတော့ဘုံဘုံတို့ ဒီဓမ္မကာလိနာဓမ္မတာကိစ္ဆာဒီမင်္ဂလာအရာမှာနော်မြတ်စွာဘုရားလက်ထက်ကနော်မန္တာနီပုံနေမရဲ့တာဖြစ်တဲ့ပုံနမထေမြတ်နဲ့ရှင်သာရိပုတ္တရာမထေမြတ်ကြီးအမေးဖြေလုပ်ခဲ့တဲ့သာသနာမှာအလွန်ထင်ရှားတဲ့ရထဝိနိဒသုတ်တံဆိုတာရှိအဲ့ဒါလည်းပဲဒီဓမ္မတာကိစ္ဆာမင်္ဂလာအရာမှာဘုံနေနေအကျဉ်းမြင့်လေးပြောခြင်းတယ်ဗောနော်ခုပြောခြင်းတာလေးတွေကနည်းနည်းနည်းနည်းစီ ကိုအကျေတုံးသိကျင်တယ်ဆိုရင်တော့ဆက်ပြီးတော့လေ့လာဖို့အစာလေးတွေရတာပေါ့ဟုတ်လားအဲ့ဒီရထဝိနိဒသုတ်တံမှာဒီရှင်ပုံနာဆိုတာကမြတ်စွာဘုရားကအလွန်ချီးကျူးတာတခါမှမြတ်စွာဘုရားအေးတဲ့ဒီမှာအလိုနှဲတဲ့ပုံကိုအလိုနှဲခြင်းကိုချီးမွမ်းတဲ့ပုံကိုရောင်ရဲတဲ့ပုံကိုရောင်ရဲခြင်းကိုချီးမွမ်းတဲ့ပုံကိုရောင်ရဲတင်းတင်းပြီးတော့နေတယ်အဲ့လိုဂုံတွေအများကြီးပြောပြီးတော့အဲ့လိုမျိုးဂုံတွေနဲ့ပြည့်စုံတဲ့ထင်ရှားတဲ့ယဟန်မြန်ရှိသလား အဲ့တော့ယဟန်တဲ့ရှိတယ်ဗျာတဲ့ဘယ်သူတုံးဆိုတော့ပုံနာပါဗျာမန္တာနီပုံနေမရဲ့သားဆိုတော့သူအဲ့လိုထင်ရှားတယ်ရှင်သာရိပုတ္တရာရဲ့ငယ်နမီးကဥပတိတ္တသူ့ရဲ့မေတော်ကတာရီပုံနေမကြီးမို့လို့တာရီပုတ္တတာရီပုတ္တရာတာရီပုံနေမရဲ့သားပေါ့နော်ဒီအိန္ဒိယရဲ့ယဉ်ကျေးမှုပြောကြဆိုကြတာကမအေရဲ့နာမည်ကိုအခြေခံပြီးတော့တားကိုခေါ်ရတာရှိတယ်လို့ နော်သားရဲ့နာမည်ကိုအခြေခံပြီးတော့မအေးကိုခေါ်ကြတာရှိတယ်အနန္တမာတာဆိုရင်အနန္တရဲ့အမေပေါ့နော်အဲ့ဒီလိုမျိုးအလွန်ထင်ရှားတဲ့မြတ်စွာဘုရားချီးမွမ်းခြင်းကိုခံရတဲ့ဒီပုံနာမထေရရဲ့တည်င်းသားကိုရှင်သာတိဗုဒ္ဓကကြားတယ်ကြားတော့ဩမြတ်စွာဘုရားချီးမွမ်းရတယ်ဆိုတော့တွေ့ကျင်လိုက်တာဒီပုဂ္ဂိုလ် ਨੇ စိတ်ထဲမှာအတင်းတွေ့ကျင်အဲ့ဒီလိုမျိုးသူ့စိတ်ထဲမှာလည်းပဲတည်င်းသုံးပေါ်တွေကိုမကြာခဏပြောပြတယ်ပေါ့ဩ မြတ်စွာဘုရားကြီးမွန်ခံရတဲ့ပုံကိုဆိုတာရှားတယ်ငါတွေ့ကျင်လိုက်တာအဲ့ဒါလိုပြောဆိုနေတာတွေခဏခဏရှိတယ်ပေါ့အဲ့ဒါနောက်တော့ရှင်ပုံနာကမြတ်စွာဘုရားဒီရောက်လာတယ်အဲ့ဒီလိုရောက်လာပြီးတော့မြတ်စွာဘုရားရှ िख ိုးဦးချအဲ့လိုမြတ်စွာဘုရားဓမ္မမှာရှင်ပုံနာ ရောက်လာတယ်ဆိုတဲ့တဲ့င်းကိုရှင်သာတိဗုဒ္ဓရာကိုပေးတာပေါ့အရှင်ဘုရားမကြမကြပြောဆိုနေတယ်ရှင်ပုံနာရောက်လာတယ်ဗျာဟာဟုတ်လားအခုပဲမှာတော့ပေါ့ခုမြတ်စွာဘုရားဒီ ရှ िख ိုးဖူးမြော်နေတယ်ပေါ့อืมဟုတ်ပြီဆိုပြီးတော့အဲ့ဒီရှင်ဘုံနာကိုမျက်ခြေမပြတ်ကြည့်အရှင်ဘုံနာနေတန်းစင်ဖို့အတွက်တစ်ပင်ကျိုးတစ်ပင်ရတောအုပ်ထဲဝင်သွားအဲ့ဒါရှင်သာရိပုတ္တရာနောက်ကနေလိုက်တယ်နော်ရှေ့ကဦးကောင်းလေးကိုကြည့်ပြီးတော့လိုက်တယ်တဲ့နော်လိုက်ပေါ်ဟိုရောက်တဲ့အခါကျတော့ဖလားသမဘဝင်စားသူလည်းဖလားသမဘဝင်စားတစ်ပင်အောင်အဲ့ဒါညနေချင်းရောက်တဲ့အခါကျတော့သင်ကဘယ်သူတုံးဘဝတုံးအရင်မမေးသေးဘူးငါရှင် မြတ်စွာဘုရားရဲ့သာသနာမှာသင်အကျင့်မြတ်ကိုကျင့်နေတာလားဟုတ်ပါတယ်ဘုရားပေါ့ရှင်သာတိဗုဒ္ဓမေးတာအဲ့လိုဖြေအဲ့ဒါနဲ့ဘာလို့အကျင့်မြတ်ကိုကျင့်နေတာတော့နော်တီလာဝိတ္တုတိတီလာဖြူစင်ဖို့အတွက်အကျင့်မြတ်ကိုကျင့်နေတာလားလို့မေးတာမဟုတ်ပါဘူးဘုရားတဲ့တေချာနာထောင်နော်ဝိတ္တုတိခုနှစ်ပါးသူကပြောမှာဟုတ်လားတီလာဝိတ္တုတိတီလာဖြူစင်ဖို့အတွက်မြတ်စွာဘုရားရဲ့ဓမ္မမှာအကျင့်မြတ်ကျင့်နေတာမဟုတ်ပါဘူးဘုရားတဲ့အဲ့ဒါလို့ဆိုရင်စိတ်တဝိတ္တုတိ စိတ်ဖြူစင်တန်ရှင်းဖို့အတွက်မြတ်စွာဘုရားဒီမှာအကျင့်မြတ်ကိုကျင့်နေတာလားမဟုတ်ပါဘူးဗျာ။နောက်ဒိဋ္ဌိဝိတုဒ္ဓိအယူအမြင်စင်ကြယ်ဖို့အတွက်အကျင့်မြတ်ကိုကျင့်နေတာလားမဟုတ်ပါဘူးဗျာ။ဝိတုဒ္ဓိက9ပါးရှိတယ်အဲ့ဒါလေးကိုအရင်ရှင်းပြမယ်။နော်။သီလဝိတုဒ္ဓိဆိုတာကိုကျင့်တရားဖြူစင်တာပေါ့။ဒါပြောဖို့ပြောတာကိုနားလည်ဖို့လွယ်ပါတယ်။နောက်စိတ်တဝိတုဒ္ဓိဆိုတာစိတ်ထဲမှာនិဝရဏတရားကင်းပြီးတော့နော် တမာတိနဲ့ပြည့်စုံနေတဲ့အခြေအနေစိတ်ရဲ့စင်ကြယ်မှုကိုရတဲ့အခြေအနေကိုစေတဝိတ္တုလို့အကျဉ်းမြင်နားလဲရမယ်။နောက်ဒိဋ္ဌိဝိတ္တုအမြင်ရဲ့စင်ကြယ်ခြင်းဆိုတာယုံနာမဲ့ဖြစ်နေတာပုဂ္ဂိုလ်တ attva တကယ်ရှိတာမဟုတ်ဘူးလို့ယုံနာကိုတကယ်ပိုင်ပိုင်နိုင်နိုင်မြင်နေတဲ့အချိန်မှာအဲ့ဒါဒိဋ္ဌိဝိတ္တုပဲ။ပြီးတော့ဘုန်းဘုန်းတို့ကင်္ခာဝိတ္တနာဝိတ္တုယုံမားတန်တရားကိုလွန်မြောက်မှုစင်ကြယ်ခြင်းပေါ့။နော်ယုံမားတန်တရားကိုလွန်မြောက်သွားတဲ့သဘော။အဲ့ဒါကဒီယုတ်တိနံနေရဲ့အကြောင်းအကျိုးတဘာဝကို ပိုင်ပိုင်နိုင်နိုင်မြင်တာနော်ဖြစ်เสียအကြောင်းရှိလို့ဖြစ်နေတာဘယ်ရာကဖန်ဆင်းထားလို့မှဖြစ်နေတာမဟုတ်ဘူးသူကသူအကြောင်းအကျိုးဆက်ဆက်ပြီးတော့ဖြစ်နေတဲ့သဘာဝတရားတွေလို့အကြောင်းအကျိုးကိုမြင်တာကိုကင်္ခာဝိတတနာဝိသုဒ္ဓိလို့အဲ့လိုနားလည်ရလေးမျိုးရှိသွားပြီနော်နောက်မက်ကမက်ကညာဏတတနာဝိသုဒ္ဓိတဲ့အဲ့ဒါကြတော့ဘာပြောအောင်ဆိုတော့ကိုအခုကျင့်နေတဲ့အကျင့်လန်းဟာနိဗ္ဗာန်ကိုရောက်နိုင်တယ်မရောက်နိုင်ဘူးလို့လမ်းဟုတ်သည်မဟုတ်သည်ဒါကိုပိုင်းခြားဝေဖန်ပြီးတော့သိတာ အဲ့ဒါကိုမက်ကမက်ကညာနာထာသနာဝိသုဒ္ဓိလို့ခေါ်တာတဖြည်းဖြည်းနဲ့မြင့်သွားတာဒီဝိပဿနာတရားရှုလို့ဖြစ်ချင်းပြက်ချင်းကိုမြင်ပြီးဆိုရင် तू ကပီတိတွေပတ္တိတွေဖြစ်ပြီးတော့နှစ်သက်မှုတွေငြိမ်းအေးမှုတွေဖြစ်ပေါ်တခါတလေအလင်းရောင်တွေပါတွေထွက်လာတယ်မျိုးရှိအဲ့ဒီအချိန်မျိုးမှာအော်ဒါတရားသူများလားလို့တချို့ထင်ကြတာရှိတယ်ပေါ့အော်တရားသူဆိုတာဒါနဲ့တူရဲ့ပေါ့နော်အဲ့ဒါကို ဟိုတိတဲ့မြင်တဲ့ဆရာပြောလို့ပဲဖြစ်စီစာအုပ်ကိုဖတ်လို့ပဲဖြစ်စီဒါမှမဟုတ်ကိုယ့်အကိုတရားအထုတ်ရင်းနဲ့နားလေသဘောပေါက်သွားလို့ပဲဖြစ်ဖြစ်အော်ဒါတရားတို့မဟုတ်သေးဘူးတရားတို့ရဖို့အတွက်ရှေ့ဆက်ပြီးတော့ကျင့်ရအောင်မယ်လို့တိသွားတာပေါ့အဲ့ဒါမက်ကမက်ကညာနာတသနာဝိသုဒ္ဓိဟုတ်လားဒါတရားအထုတ်ရင်းထဲမှာရရှိနိုင်တဲ့ဆိုလိုတာကနိဗ္ဗာန်လမ်းကိုရှောင်ရင်းနဲ့ဒီလမ်းဟုတ်တယ်မဟုတ်ဘူးဆိုတာကိုပိုင်ပိုင်နိုင်နိုင်သိသွားတဲ့သဘောပေါ့နော် ฏิပဒညာနဲ့တသနာဝိသုဒ္ဓိတဲ့သူ့တဲ့အဆင့်မြင့်တဲ့ဝိသုဒ္ဓိရအဲ့ဒါဘာပြောတော့ဆိုတော့ဒီဥရိယဘယညာရင့်တန်လာတဲ့ဖြစ်ချင်းပြက်ချင်းကိုချင်းရင်တန်တန်မြင်လာတဲ့နောက်မှာနော်ပင်ကအပြစ်တွေကိုမြင်တဲ့ညာဘယကြောက်မဲ့ဖွယ်လို့မြင်တဲ့ညာဟုတ်လားအာဒီနဝညင်းငွေတဲ့ညာနေပြည်တာညင်းငွေတဲ့ညာအာဒီနဝအပြစ်မြင်တဲ့ညာအဲ့လိုညာတွေအဆင့်နဲ့မြင့်ပြီးတော့နောက်ဆုံးမဲညာဖူညာနာထိကတ်သွားတယ်အနုလောမညာထိအဲ့ဒီဟာဒါအသေးစိတ်လေးသိရင်တော့တည်တည်ချာချာလေ့လာမှရမယ်ပေါ့နော်။ အဲ့လိုမဲ့ညာနာကိုကတ်သွားတောင်အထိမြင့်မားတဲ့ဉာဏ်ကိုအဲ့ဒါပရိပဒဉာဏတတနာဝိသုဒ္ဓိလို့ခေါ်တယ်။နောက်ဆုံးဝိသုဒ္ဓိကဉာဏတတနာဝိသုဒ္ဓိတဲ့အဲ့ဒါကမဲ့ဉာဏ်ရသွားတာတစ္ဆာလေးပါးကိုသိတဲ့အဆင့်ပေါ့နော်။အဲ့ဒါဝိသုဒ္ဓိဘယ်နှပါတော့ခုနှစ်ပါ။ဟုတ်လား။အဲ့ဒီဝိသုဒ္ဓိခုနှစ်ပါးကိုဘုံဘုံတို့အရင်နားလည်ထားမယ်။အဲ့ဒါရှင်သာရိပုတ္တရာကမေးတာသီလဝိသုဒ္ဓိသီလစင်ကြယ်ဖို့အတွက်ငါရှင်အကျင့်မြတ်ကိုကျင့်နေတာဆိုမဟုတ်ဘူးတဲ့ အဲ့ဒါဝိသုဒ္ဓိခုနှစ်ပါးလုံးတန်းပြီးတော့မေးတာအဲ့ဒီဝိသုဒ္ဓိအတွက်စင်ကြယ်ဖို့အတွက်အကျင့်မြတ်ကိုသင်ကျင့်နေတာလားဆိုတော့မဟုတ်ဘူးတဲ့အဲ့ဒါလို့ဆိုရင်ဘာဘူးလို့အကျင့်မြတ်ကိုကျင့်နေတာတော့ဟောအဲ့ဒါသူဘာပြောတော့ဆိုတော့အနုပါဒာပရိနိဗ္ဗာနထံခောအာဟုသောဘဂဝတိဖြမစရိယဟုတ်တတိမြတ်စွာဘုရားကြီးမှာသူအကျင့်မြတ်ကိုကျင့်နေတယ်ဆိုတာအားတဲ့နော်ဆွဲယူမှုမရှိတဲ့ထဝန်းကျင်ငြိမ်းအေးခြင်းအကျိုးငါဒီမြတ်သောကျင့်ကိုသူကျင့်နေတာအားတဲ့ဒါဘုံဘတိတိကျလေးပြောကြည့်တာပါနော် အနုပါဒပြိနိဗ္ဗာန်ထံဆွဲယူမှုမရှိတဲ့ထဝန်းကျင်ငြိမ်းအေးခြင်းအကျိုးငါနိဗ္ဗာန်ကိုပြောတာနော်ဒါငါပဲဒါငါဥစ္စာပဲလို့နော်တဏမာနဒိဋ္ဌိတို့ဖြင့်နော်ဆွဲယူမှုမရှိဘဲနဲ့ဆွဲလန်းမှုမရှိဘဲနဲ့ထဝန်းကျင်ငြိမ်းအေးသွားတယ်အကုန်လုံးငြိမ်းအေးသွားတယ်အနေထားနိဗ္ဗာန်ရဲ့အတိပ္ပယ်လေးကိုအကျဉ်းမြင်လေးအဲ့လိုလေးမှတ်ရမယ်ပေါ့နော်အနုပါဒပြိနိဗ္ဗာန်ထံနော်ဆွဲယူမှုမရှိတဲ့ထဝန်းကျင်ငြိမ်းအေးခြင်းအကျိုးငါ ဒီမြတ်သောကျင့်ကိုသူကျင့်တယ်တဲ့အဲ့တော့ရှင်သာရိပုတ္တရာဆက်မေးတယ်အဲ့ဒါလို့ဆိုရင်ဒီတီလာဝိတ္တုဒ္ဓိတီလာဖြူရှင်ခြင်းအစရှိတဲ့ဒီဝိတ္တုဒ္ဓိခုနှစ်ပါးမပါဘဲနဲ့ဒီထဝန်းကျင်ငြိမ်းအေးခြင်းဆိုတဲ့ပြောရရင်ဒီနိဗ္ဗာန်ဆိုတာရမလားနိဗ္ဗာန်ဆိုတာဖြစ်ပေါ်လာမလားပေါ့ဒီဝိတ္တုဒ္ဓိခုနှစ်ပါးမပါဘဲနဲ့နိဗ္ဗာန်ရောက်နိုင်မလား အဲ့ဒါတော့နိဗ္ဗာန်မရောက်နိုင်ဘူးတဲ့ဝိသုဒ္ဓိ9ပါးမှာပါရင်နိဗ္ဗာန်မရောက်နိုင်ဘူးအဲ့လို့ဆိုရင်သင်ကဒီဝိသုဒ္ဓိ9ပါးအတွက်ကျင့်နေတာမဟုတ်ဘူးနိဗ္ဗာန်အတွက်ကျင့်နေတာလို့လည်းပြောတယ်ပေါ့နိဒီဝိသုဒ္ဓိ9ပါးမပါဘဲနဲ့လည်းပဲနိဗ္ဗာန်ကိုမရနိုင်ဘူးလို့လည်းသင်ပြောတယ်အဲ့တော့သင်စကားကိုငါဘယ်လိုနားလည်ရမှာတော့ပေါ့အဓိပ္ပာယ်လေးအဲ့ဒါလေးနော်ဟုတ်လားအဲ့တော့ तू ကအရှင်ဘုရားတဲ့ပညာရှိတွေကဥပမာနဲ့ပြောလို့ရှိရင်နားလည်လွှဲပါတယ်ပေါ့ तू ဥပမာနဲ့ပြောမယ်ပေါ့နော် ကောသလမင်းကြီးကတာဝတိမြို့ကနေတာကိတမြို့ကိုသွားမယ်ဆိုကြပါစို့အဲ့လိုသွားမဲ့အခါမှာမင်းကြီးတွေကဘင်းကြီးတက်တော့တက်တာခီးသွားနိုင်ဖို့အတွက်လမ်းခီးမှာယထာ9ဆင်းပြင်ထားတယ်တနေရာမှာတစ်ဆင်းဟုတ်လားဥမာပြောရမယ်ဆိုရင်ဘုံဘုံတို့အဲတာဝတိနဲ့တာကိတ9ယူဇနာဝေးတယ်ဆိုကြပါစို့ဥမာပြောတာနော်တယူဇနာမှာယထာတစ်ဆင်းစီချထားတယ်ဟုတ်လားရက်ထားတယ်အဲ့ဒါပထမယထာကိုတက်စီလိုက်တယ် သွားတယ်ဒုတိယယထာရောက်တယ်ဒုတိယယထာစီရောက်တဲ့ခါကျပထမယထာဘဝကနေဆင်းဆင်းပြီးတော့ဒုတိယယထာဘဝကိုတက်ဟုတ်လားဒုတိယယထာတက်စီတတိယယထာစီရောက်တဲ့ခါကျဆင်းတတိယယထာကိုဆက်စီတစည်းပြီးတစည်းတက်ပြောစီတော့နောက်ဆုံးခုနှစ်စီးမြောက်ယထာနဲ့သူပဲရောက်တော့တာဝတိကိုရောက်သွားတော့သူတာဝတိရောက်တယ်ဆိုတဲ့ကိစ္စမှာယထာခုနှစ်ဆင်းနဲ့ကင်းပြီးတော့ရောက်သွားတာမဟုတ်အဲ့တော့မင်းကြီးကတာဝတိကိုသွားတဲ့အခါမှာယထာစီးခြင်းလို့သွားတာလားတာဝတိရောက်ခြင်းလို့သွားတာလားလို့မင်းဘယ်လိုပြောမလဲ တာဝတိရောက်ချင်လို့သွားတာပေါ့ဘုံဘုံတို့မြန်မာလာထွန်ကာစီပြီးတော့သွားတယ်ရန်ကုန်ရောက်ချင်လို့သွားတာကာစီချင်လို့သွားတာမဟုတ်အဲ့လိုပဲဒီအကျင့်မြတ်ကိုကျင့်တယ်ဆိုတာနိဗ္ဗာန်ရချင်လို့ကျင့်တာဝိတ္တုဒ္ဓိဖြစ်ချင်လို့အဓိကရည်ရွယ်ချက်နဲ့ကျင့်တာမဟုတ်သို့တော့ဒီနိဗ္ဗာန်ကလည်းပဲဝိတ္တုဒ္ဓိနဲ့ကင်းပြီးတော့မဖြစ်နိုင်တော့တာဝတိကိုသွားတယ်ဆိုတာယထာစီးခြင်းလို့သွားတာမဟုတ်ဘူးတာဝတိကိုရောက်ခြင်းလို့သွားတာသို့တော့တာဝတိကလည်းယထာမစီးပဲနဲ့မရောက်ဘူး။အော်သူကရှင်းတော့ရှင်းတယ်ပေါ့နော်။ အဲ့တော့ယထာစီးရင်လို့တာဝိထီကိုသွားတာလားတာဝိထီကိုရောက်ချင်လို့ယထာစီးတာလားတာဝိထီကိုရောက်ချင်လို့ယထာစီးတာယထာစီးချင်လို့တာဝိထီကိုသွားတာမဟုတ်ဟုတ်လားအဲ့ဒါလိုပဲတဲ့သီလဝိတ္တုဒ္ဓိဆိုတာစိတ်တဝိတ္တုဒ္ဓိဖြစ်ခြင်းအကျိုးငါသာလင်ဖြစ်တယ်တဲ့နော်သီလဖြူစင်တယ်ဆိုတာစိတ်ဖြူစင်ဖို့ပေါ့နော်စိတ်ဖြူစင်တယ်ဆိုတာခုနကတော့အမြင်စင်ကြဲဖို့ဒိဋ္ဌိဝိတ္တုဒ္ဓိဖြစ်ဖို့ဖြစ်တယ်အစင်စင်သူကသွားတာပထမယထာဒုတိယယထာရောက်ဒါပြီးသွားပြီသူတာဝန်ကဟုတ်လား ဒုတိယယထာတတိယယထာရောက်ဟောဒါပဲဟုတ်လားနောက်ဆုံးခုနှစ်ဆင်းမြောက်ယထာသူ့ကိုဘယ်ရောက်ဘယ်ရောက်စီမလို့တာဝတိကိုရောက်စီမှာနော်နောက်ဆုံးမဲ့ညံဟာနိဗ္ဗာန်ကိုအာယုံပြုနိုင်တယ်သို့သောအဲ့ဒီမဲ့ညံကဘုံဘုံတို့သူ့ရှေ့ကနော်အကြောင်းတရားတွေနဲ့ကင်းပြီးတော့ဖြစ်နိုင်မလားမဖြစ်နိုင်ဘူးသီလမဖြူစင်ရင်စိတ်မစင်ကြယ်နိုင်ဘူးစိတ်မစင်ကြယ်နိုင်ရင်အမြင်မစင်ကြယ်နိုင်ဘူးအမြင်မစင်ကြယ်ဘူးဆိုရင်တန်တရားတွေလည်းရှင်းသွားမှာမဟုတ်ဘူးဖြစ်ပျက်တွေမြင်တဲ့ နော်ဝိပဿနာဉာဏ်ရင့်ကျက်မှုတွေအစဉ်စဉ်လည်းရမှာမဟုတ်ဘူးအဲ့လိုဆိုရင်မဲ့ဉာဏ်လည်းရမှာမဟုတ်ဘူးအဲ့ဒါသူပေးတဲ့ဥမာသာသနာမှာအလွန်ထင်ရှားတယ်ယထာခွန်တဲ့စဉ်ဥပမာအဲ့ဒါဘုန်းတော်ကြီးတွေတော်တော်များများဟောကြတယ်ဒါကြောင့်သုတ်တန်ရဲ့နာမည်ကိုရထဝိနိတသုတ်တန်လို့အဲ့လိုလေးနာမည်ပေးတယ်အဲ့ဒါဘယ်သူဖြေတာအောင်ဆိုတော့ရှင်ပုံနာဖြေတာပေါ့နော်အဲ့ဒါမရှင်သာရိပုတ္တရာကသိပါတယ်သိရနဲ့မေးတာမေးတယ်ဆိုတာတခါလေသိရနဲ့မေးတာတွေလည်းရှိတယ်အဲ့ဒါနောက်ပိုင်းလေးမှနည်းနည်းပြောမယ် အဲ့လိုဆိုရင်ငါရှင်နဲ့ငါရှင်ပြောတာတဲ့ဟုတ်လိုက်တာပေါ့ငါရှင်ကဘလို့နာမည်ရှိတာတော့ဘလို့ဘယ်လိုအမျိုးအနွယ်တော့ဘလို့နာမည်ရှိတာတော့ဘယ်ရတော့တပည့်တော်နာမည်ကပုံနာပါဗျာဒါပေမဲ့သတင်းသုံးဖို့တွေကတော့မန္တာနီရဲ့သားလို့သိကြတယ်အော်မြတ်စွာဘုရားချီးမွမ်းခံလိုက်တဲ့ပုဂ္ဂိုလ်ပါလားပေါ့နော်ငါရှင်ကနော်အလွန်ကိုပဲချီးမွမ်းတိုက်တဲ့ပုဂ္ဂိုလ်ငါရှင်ကိုမြင်ရတာအလွန်မကိုပဲကြက်သေးမင်္ဂလာလည်းရှိတယ်ကောင်းကျိုးချမ်းသာတွေနဲ့လည်းပြည့်စုံစေနိုင်တယ်ပေါ့တကယ်လို့ဟိုခေါင်းကုနဲ့ ခေါင်းကူလေးခံပြီးတော့နော်ရွက်ပြီးတော့မြန်ပြမယ်ဆိုရင်တော့ပြလိုက်တဲ့ပုံကိုမျိုးအလှတောင်ချီးမွမ်းတယ်။ဒါရှင်ပုံနာကလည်းပြန်မေးတယ်။သူကတော့တကယ်မသိလို့မေးတာဖြစ်မယ်ပေါ့နော်။နောက်အရှင်ဘုရားရဲ့နာမည်ကဘလို့ခေါ်တော့အမျိုးနွယ်ကဘလို့တော့ပေါ့။ငါနာမည်ကဥပတိတ်တလို့အမည်ရတယ်။ဒါပေမဲ့သတင်းသုံးပေါ်တွေကငါ့ကိုတာရီပုံလေးမရဲ့တာတာရီပုတ္တရာလို့သိကြတယ်ပေါ့။ဟာအဲ့လိုပြောတော့မှ तू ကအော်အရှင်ဘုရားမြတ်စွာဘုရား तू နဲ့တန်းတူထားပြီးတော့နော်ဟောခြင်းကိုခံရတဲ့ပုံကို နော်မြတ်စွာဘုရားရှင်သာရိပုတ္တရာအဲ့လိုဟောတာရှိတာပေါ့ငါလိုဓမ္မစက်ကိုနော်လှည့်နိုင်တဲ့ပုဂ္ဂိုလ်လို့ဟောတာရှိတာအဲ့ဒါရှင်ဘုရားတို့ဟာသာရိပုတ္တရာလို့စောစောကသိမယ်ဆိုရင်တပည့်တော်ဒီလောက်ထိစကားကြီးတဲ့စကားတွေအများကြီးပြောစရာအကြောင်းမရှိပါဘူးတဲ့ तू မပြောပါဘူးပေါ့နော်အဲ့ဒါနဲ့ तू ကလည်းပြန်ပြီးတော့ချီးမွမ်းတယ်ပေါ့အဲမထေမြတ်ကြီးတွေရဲ့အကြောင်းကိုမှတ်တမ်းတင်ထားတာဒါပါလေကာလေနာတမတာကိစ္စမတိလို့မေးကြမြန်းကြတာမဟုတ်ဘူးဟုတ်လားနောင်လာနောက်သားတွေသိပါစေတော့ဆိုပြီးတော့ နော်ခြံထားခဲ့ဖို့သူတို့ပြောခဲ့ကြဆိုခဲ့ကြတာပေါ့ဟုတ်လားကာလိနာဓမ္မတာကိစ္စမင်္ဂလာနဲ့ပတ်သက်ပြီးတော့ဒါလေးကိုဘုံဘုံကပြောခြင်းစိတ်ပေါက်လို့ပြောလိုက်တယ်ဟုတ်လားဆက်ပြီးတော့ဗာပြောခြင်းတုံးဆိုတော့အခုလိုမေးကြမြန်းကြတယ်ဆိုတာနော်စံစာတွေထဲမှာမေးခြင်း၄မျိုးဆိုပြီးတော့ရှင်းပြထားတာရှိတယ်အတိတ်သောရဏပု္ပ္ပစာတဲ့နံပါတ်1ကအဲ့ဒါဘာလို့ဆိုတော့မသိလို့မေးတာ ဟုတ်တယ်တချို့ကနားမလဲလို့သိကျင်လို့မေးတာပေါ့နော်ရိုးရိုးသားသားသိကျင်လို့မေးတာနောက်ဒိဋ္ဌတန်တန္တနာပု္ပ္ပစာကိုသိထားတာနဲ့သူသိထားတာနဲ့ဘလို့အနေထားလေးများရှိမလဲလို့ညီမညီညှိကျင်လို့ညှိနှိုင်းကျင်လို့မေးတာကိုလည်းတချို့တော့သိတယ်ဒါပေမဲ့ဒါလေးကိုငါတော့ဒီလိုမြင်တယ် तू ကတော့ဘလို့များမြင်မလဲမသိဘူးလို့သူ့အမြင်ကိုကို့အမြင်နဲ့ရှင်းပြီးတော့နော်ညှိကြည့်ကျင်လို့မေးတာဟုတ်တယ်အဲ့ဒါလေးတစ်ခါတလေမေးရတာရှိတယ်နော် နောက်ဝိမတိတ်စေတနာပု္ပ္ပာတဲ့အဲ့ဒါမသေးကြတာကိုသေချာသွားအောင်တန်လျာရှင်းအောင်မေးတာမတင်မကြဖြစ်နေလို့ဘလို့တော့အဲ့ဒါကဟုတ်လားနောက်ဆုံးပု္ပ္ပာကကထေတုကမြတာ ပု္ပ္ပာတဲ့တိပိသားတရားကိုတိပိသားတိရနဲ့ဘာလို့မေးတာတုံးဆိုတော့မတိသေးတဲ့လူတွေတိအောင်လို့မေးပြတာဟုတ်လားသောတရုံကရှင်သာရိပုတ္တရာမေးတယ်ဆိုတာကတိတုကမြတာ ပု္ပ္ပာပဲ तू ကအကုန်တိပြီးသားပဲတရားတွေကိုဟုတ်လားအင်း အဲ့ဒါဘုန်းဘုန်းတို့ဒီနေရာမှာစဉ်းစားတရားလေးတွေရှိတာဟာနော်မေးကြမြန်ကြပြောကြဆိုကြဆွေးနွေးကြတဲ့အခါမှာနော်အကုသိုလ်မဖြစ်အောင်ပြောကြဖို့ဆွေးနွေးကြဖို့နော်တိုင်ပင်ကြဖို့မေးမြန်းကြဖို့ဒါလည်းပဲအရေးကြီးတယ်အဲ့ဒီမှာအမေးဖြေဆိုတာနဲ့ပတ်သက်ပြီးတော့သာသနာမှာအလွန်ထင်ရှားတဲ့လေ့လာစရာကောင်းတဲ့ကျမ်းစာတစ်ခုရှိတယ်အဲ့ဒါပါတော့မိလိန်ဒပညာပေါ့ဟုတ်လားမိလိန်ဒနဲ့ရှင်နာဂတိဆိုတာငငယ်တုန်းကဘုန်းဘုန်းတို့ ဩဥကိုလေးရဲ့ပကြီးလေးနဲ့ရှင်တုံတရပြွန်တစားလို့မှတ်တယ်ဘုံဘုံတော့အယုတ်ကလေးတွေလည်းပါတယ်စာအုပ်လေးကတိပြန်ဆိုင်နေမတူဘူးရှစ်ရှည်လေးမိလိန်သားနဲ့ရှင်သားကတည်းနော်ဒါဒီပြီးတော့သူဘလူလင်ဟောတဲ့ကံကံရဲ့အကျိုးဇူလကမ္မဝိပင်ကတုတ်တံသူအဲ့လိုစအုပ်လေးတွေရှိတယ်ပကြီးလှလှလေးတွေနဲ့ဆိုတော့ကလေးတုံးကအဲ့ဒါအရန်သဘောကျတယ်အမိလိန်သားနဲ့ရှင်သားကတည်းအဲ့ဒီတော့စပြီးတော့ကြားဘူးတာပေါ့နော်မိလိန်သားနဲ့ရှင်သားကတည်းဆို မိလိန္ဒပညာဆိုပြီးတော့မိလိန္ဒမင်းကြီးကဉာဏ်ပညာအလွန်ကြီးတာနော်ယဟန္တာရှင်မြတ်တွေတောင်သူမေးတဲ့ပု္ပ္ပာတွေကိုမဖြေနိုင်ဘူးဟုတ်လားအဘောင်းကသူကအဲ့လောက်ညံကြီးတာတော့နော်ဘဝတစ်ခုတုန်းကအမိုက်ကျုံးရတယ်ကိုရင်လေးကကြားဘူးလားမသိပါဘူးအမိုက်ကျုံးရတာနော်အမိုက်ကျုံးတာအမိုက်ကျုံးတာရိုးရိုးကျုံးတာမဟုတ်ဘူးအမိုက်လဲတဲ့ဦးစင်းကသူ့ကိုရိုက်နှက်ပြီးတော့ကျုံးတာသူကမကျုံးချင်ကျုံးချင်ပြင်းနေလို့ ဟုတ်လားအဲ့ဒါငိုးယိုးပြီးတော့အမိုက်ကျုံအမိုက်ကျုံကအမိုက်ကိုကင်္ကာမြစ်ထဲကိုသွားပြီးတော့ပြစ်ပြစ်တော့အဲ့အမိုက်လေးတဲ့ဦးစင်ကလည်းမယောင်မလဲနဲ့ဒီကိုရင်ကိုရိုက်ပြီးတော့တနာလိုလာပါလားမသိဘူးနောက်ကနေကြည်တာပေါ့နော်လိုက်ကြည့်တော့အဲ့ဒီကိုရင်ကအဲ့ဒီအမိုက်တွေကိုမြစ်ထဲပြင်ရင်းနဲ့မြစ်ထဲကလှိုင်းလုံးကြီးတွေဟာကြီးကြီးတွေထနေအဲ့ဒါကြည့်ပြီးတော့သူကစိတ်တွေပြောင်းသွားတာပေါ့။အော်ငါဒီလိုအမိုက်ကျုံရတဲ့အတွက်ကြောင့်မလို့ နောက်ဘဝမှာဒီရေလှိုင်းလုံးကြီးတွေလိုကြီးတဲ့ဉာဏ်ပညာကြီးတဲ့ပုံကိုဖြစ်ပေးရစေပေါ့ငါမေးတဲ့မင်းကိုဘယ်သူမှမဖြေနိုင်တော့အောင်ငါဉာဏ်ပညာကြီးပေးရစေပေါ့တော့သူတယောက်တည်းဆူတောင်းနေတာ तू อ่ะအဲ့ဒါကိုဦးစင်းကကြားတော့ဟာဒုက္ခပဲ तू မေးတဲ့မေးကွန်ဘယ်သူမှမဖြေနိုင်ဆိုတော့ခက်တော့တာပဲပေါ့အဲ့ဒါနဲ့ तू ကအမိုက်ကလေးကျုံရတာငါတလင်းတစ်ခုလုံးပြောင်းနေအောင်လှဲရတာပေါ့သူ့တည်းပို့ပြီးတော့ငါအားဆိုင်ရတယ်ပေါ့နော် တတိကိုရင်က तू မေးမဲ့အချိန်မှာ तू မေးတဲ့မေးခွန်းမှန်တယ်များအကုန်ဖြေနိုင်တဲ့ငါဖြစ်ပြရစီပေါ့ तू ကအဲ့လိုဆူတောင်းနေတယ်အဲ့ဒါကိုရင်ကမိလိန်နာမင်းဖြစ်လာတယ်ဦးဇင်းကရှင်နာဂတိဖြစ်လာတယ်ဆိုပြီးတော့သူတို့ရဲ့ဏိဒန်းလေးကအဲ့လိုလာတာအဲ့ဒါအလွန်မှမှတ်သားစရာကောင်းတဲ့နော်တကယ်တာမန်ပုံကိုယ်တွေဆိုရင်ဘယ်လို့မှမဖြေနိုင်လောက်တဲ့တချို့ပု္ပ္ပာတွေဆိုရင်ကက်ကက်တက်တက်ပေါ့နော်ဟိုလိုလည်းဖြေမရဒီလိုလည်းဖြေမရဥပမာတွေမေးပြီးတော့ မေးနိုင်တဲ့လူကိုလည်းချီးကျူးလို့မစုံဖြေနိုင်တဲ့လူကတော့ပိုးပြီးတော့အံ့ဩစရာကောင်းလာအောင်ညံကြီးတယ်ပေါ့အဲ့ဒီကျမ်းစာကိုဖတ်ကြည့်စေခြင်းတယ်ပေါ့နော်မိလိနာပညာဆိုတာရှိဟုတ်လားဒါအမေးတွေအဖြေတွေနဲ့ပတ်သက်ပြီးတော့ဘုံဘအဲ့ဒါလေးကိုပြောပြတာဒါလူငယ်လေးတွေအဲ့ဒီမိလိနာပညာကိုစိတ်ဝင်စားကြည့်တယ်ကိုယ်စိတ်ထဲမှာဘာသာရေးနဲ့ပတ်သက်လို့တန်တရားဘာညာမြန်ဖြစ်တယ်ဆိုရင်အဲ့ဒီထဲမှာကိုဖြစ်နေတဲ့တန်တရားမျိုးမိလိနာမင်းကြီးလည်းဖြစ်ခဲ့တယ်ဆိုတာကိုတွေ့ရလိမ့်မယ် အဲ့ဒါကိုယ်တန်တရားတွေကိုအဲ့ဒီစာအုပ်မျိုးကိုဖတ်ခြင်းအပြင်ရှင်းလင်းထုတ်ပြတဲ့နေပေါ့နော်ပြီးတော့မြတ်စွာဘုရားလက်ထက်ကလည်းပဲဒီမေးကြဖြေကြတယ်ဆိုတာမြတ်စွာဘုရားကိုတော်တိုင်အမေးခံရတာတွေအများကြီးရှိတယ်တချို့မေးတာဖြေတာကြတော့လည်းပဲခုနတုန်းကမြင့်မြတ်တဲ့ရည်ရွယ်ချက်တွေဘာမှပါတာမဟုတ်ဒုက္ခပေးခြင်းလို့မေးတာလည်းရှိတယ်မြတ်စွာဘုရားလက်ထက်ကဝါဒစစ်ပွဲဆိုတဲ့သဘောမျိုးနဲ့နော်သူနဲ့ငါနဲ့ဘယ်သူကပိုတိလဲအတိပြိုင်ကြတာပေါ့ကိုနိုင်ဖို့အရေးရှေ့တန်းတင်ပြီးတော့လေ ထင်ရှားတာဘုံဘုံတို့အဖေကမင်းသားမေးတာတွေဆိုရင်အလွန်ထင်ရှားတာပေါ့ဟုတ်လား तू ကနိကန္ဒနာတဗုဒ္ဓရဲ့တပည့်လေငကိုကမင်းသားမင်းနာမည်ကြီးရင်လို့ရှင်ရဟန်းဂေါတမကိုသွားပြီးတော့မေးရဟန်းဂေါတမကြမ်းထမ်းတဲ့စကားကိုပြောပါသလားလို့မေးတကယ်လို့ပြောတယ်ဆိုရင်လည်းရှင်ကပုထုဇဉ်နဲ့ဘာထူးမလဲလို့အပြစ်တင်မပြောဘူးဆိုလို့ရှိရင်လည်းပဲရှင်တေဝရတ်ကိုတတွေးစားတဲ့လူဟိုကုစားလို့မရတဲ့လူလို့ မြတ်စွာဘုရားပြောခဲ့တာရှိတယ်အဲ့ဒါကိုထောက်ပြပြီးတော့ဘာမပြောရမှာလဲအဲ့ဒါကျန်းထန်းတဲ့စကားပြောတာပဲလို့မြတ်စွာဘုရားကိုအပြစ်တင်ပေါ့နော်ပြောတယ်ဆိုရင်လည်းပဲအပြစ်တင်ခံရမယ်မပြောဘူးဆိုရင်လည်းပဲအပြစ်တင်ခံရမယ်အဲ့ဒါဆိုရင်မင်းနာမည်ကြီးမယ်ပေါ့အဲ့ဒါနဲ့အဖေရမင်းသားမြတ်စွာဘုရားကြီးသွားပြီးတော့အဲ့ဒီပြဿနာမေးတာအိမ်ပင့်ပြီးတော့မေးတာပါလေဆုံးကပ်ပြီးတော့အရှင်ဘုရားကြံထမ်းတဲ့စကားကိုပြောပါသလားဘုရားဆိုတာအဲ့မြတ်စွာဘုရားမင်းသားတဲ့ငါဒီနေရာမှာတတိချဖြေလို့မရဘူးတဲ့ ဟာဒုက္ခပဲ तू ဆင်ထားတဲ့အကွက်ထဲကမဝင်ဘူးလေ तू မပြောဘူးဆိုရင်ပြောတယ်ဆိုပြီးတော့ तू ကအပြစ်တင်မှာပြောတယ်ဆိုရင်လည်းပုထုဇဉ်နဲ့ဘာထူးလဲလို့ तू ကသူ့ဆရာသင်ထားတဲ့အတိုင်း तू ကအပြစ်တင်ဖို့လှုပ်တာ။အိုးအဲ့မှာမြတ်စွာဘုရားဒီကိစ္စမှာငါတတိချပြောလို့မရဘူးတဲ့။သင်ကငါဥမာပြောမယ်ပေါ့နော်။ကလေးလေးကအဲ့ဒီအချိန်မှာသူ့မင်းသားရဲ့သားလေးကသူ့ပေါင်ပေါ်မှာရှိတယ်။လာသားလေးငယ်ငယ်လေးပေါ့ အထင်းတော်ကမေ့လျော်လို့အဲ့ဒီကလေးလေးရဲ့ပါဇက်သေးကိုအနေရရှိတဲ့တစ်တူတစ္ဆာလေးအချွန်လေးရဝချွန်လေးပါလိမ့်မယ်ဝင်သွားတယ်ဆိုရင်သင်ဘလို့လုပ်မလို့လက်နဲ့နှိုက်မယ်ပဲဒါပိုက်ထက်ရောက်သွားရင်ပြဿနာရှိတယ်ပေါ့နော်မချစ်လို့ကလေးကိုနှိုက်တာလားပေါ့ပါဇက်သေးကိုနော်ကြံကြံထန်ထန်လောက်တာလားမဟုတ်ဘူးအနေရရှိမှဆိုလို့အဲ့လိုပဲပေါ့နော်ငါအကျိုးရှိမယ်ဆိုရင်ကြံကြံထန်ထန်ပြောရတာပေါ့ဟုတ်လား तू မခံနိုင်လည်းပဲကိစ္စမရှိဘူးဒါတက်ပူကြီးတဲ့ဒုက္ခနဲ့တွေ့မှာဆိုလို့ အဲ့ဒီမှာမြတ်စွာဘုရားကိုနောက်ဆုံးတော့ကြီးညိုသွားတာပါပဲပြီးတော့ဥပါတိတကြွယ်မြတ်စွာဘုရားတွေလာပြီးတော့နောက်ပြဿနာတင်တာတွေရှိတယ်အဲ့ဒါဘုန်းဘုန်းတို့စိတ်တို့ရဲ့အစွမ်းဆိုတဲ့တရားထဲမှာအကျေတင်ဟောတာရှိဥပါတိသုတ်တံဆိုတာအဲ့ဒါမြတ်စွာဘုရားကိုလာပြီးတော့နော်မိကွန်းနေနဲ့အပြစ်တင်ဖို့ကြိုးစားတာပေါ့သူတို့နိုင်ဖို့ကြိုးစားတာမနိုင်မဲနဲ့ပါဖြစ်သွားအောင်ဆိုကြီးညိုသွားကြတာတပည့်ဖြစ်သွားကြတာနော်သစ္စကပရဝိုက်တို့နော်သစ္စကပရဝိုက်ရဲ့ညီမတွေဆိုရင်ရှင်သာရိပုတ္တရာနဲ့ဝါရာချင်းပြိုင်ပြီးတော့ ဂရိအရာရှုံးတော့ဘိက္ခုနီဝတ်သွားကြတာရှိနောက်ကုံဒလကေတီတို့ဆိုလည်းဒီအတိုင်းပဲလေဒါပါလေလို့မင်းရင်ဘုံဘုံတို့နော်ကာလင်နာဓမ္မတာကိစ္စမင်္ဂလာနဲ့ပတ်သက်ပြီးတော့ဆက်ဆက်ပြီးတော့တွေးစရာလေးတွေကိုပြောတာပါဟုတ်လားအဲ့တော့ဘုံဘုံတို့ဒီနေရာမှာကာလင်နာဓမ္မတာကိစ္စမင်္ဂလာတရားဆွေးနွေးကြတဲ့နေရာမှာနော်အကုသိုလ်မဖြစ်အောင်ဆွေးနွေးဖို့လိုတယ်လို့စောတော်ကပြောတာရှိတယ်။ဟိုတုန်းက ကယ်ဖြစ်ခဲ့တာနဲ့တူပါတယ်။နော်သတင်းသာလည်းပါလာတာ။နော်တရားဆွေးနွေးရင်းနဲ့စိတ်တူပြီးတော့နော်ပကံလုံးနဲ့ပေါက်ပေါက်ရာနဲ့လူသက်မှုဖြစ်တာလားမသိပါဘူး။အဲရေးထားတာသူတို့ဆွေးနွေးတဲ့တရားဘာတရားလဲဆိုတော့ခန္တီတရားကိုဆွေးနွေးနေကြတာ။အဲတရားပါနာမည်ပြက်ကြရောပေါ့ဟုတ်လား။အဲသတင်းသာလည်းအဲ့လိုရေးတာ။ဟုတ်လားတရားဆွေးနွေးကြရင်းနဲ့တရားနာမည်ပြက်အောင်လုပ်ကြတာရှိတာ။ဟုတ်လား အဲ့တော့ဒီတရားနဲ့ပတ်သက်ပြီးတော့ကိုတိကိုတက်ကိုတိချောင်းထင်ရှားပြခြင်းလို့သူများကိုနှိပ်ကုတ်ခြင်းလို့ဒီလိုဆိုရတဲ့ရည်ရွယ်ချက်တွေနဲ့ပြောဆိုမယ်ဆိုရင်တော့အကုသိုလ်မရတဲ့အပြင်အကုသိုလ်တောင်အများကြီးဖြစ်နိုင်တယ်ဟုတ်လားအမြတ်စွာဘုရားလက်ထက်ကအဖြစ်ပြက်တစ်ခုရှိတယ်ဟောပြင်စင်ကလက်သမားဆရာကြီးဆိုတာရှိတယ်သူမြတ်စွာဘုရားကိုလည်းအလွန်ကြီးညိုပါတယ်သူကအဲ့တော့ဒီနေ့သူကြောင်းရောက်လာတဲ့အခါကျတော့ဥဒ္ဒါကြီးယဟန်လည်းရှိတယ်ရှင်ဥဒ္ဒါကြီးကိုသူကမေးတယ်အရှင်ဘုရား မြတ်စွာဘုရားဝေဒနာကိုဘယ်နှပါဟောပါတယ်လဲပေါ့အတရှင်ဥဒ္ဒါကြီးဟာတခါကြီးမြတ်စွာဘုရားဝေဒနာ၃ပါးဟောတယ်ဒုက္ခဝေဒနာဒုက္ခဝေဒနာဥပေက္ခဝေဒနာဥပေက္ခဝေဒနာကိုအတုခမတုခဝေဒနာချမ်းသာလည်းမဟုတ်ဆင်းရဲလည်းမဟုတ်လို့ဒီလိုလဲသုံးတယ်ပေါ့နော်ဒုက္ခဝေဒနာဒုက္ခဝေဒနာအတုခမတုခဝေဒနာမြတ်စွာဘုရားဝေဒနာ၃မျိုးဟောတယ်လို့ပြောတယ်မဟုတ်ပါဘူးဗျာတဲ့မြတ်စွာဘုရားဝေဒနာ၂ပါးပဲဟောတာပါဒုက္ခဝေဒနာရဲ့ဒုက္ခဝေဒနာရဲ့လို့ဝေဒနာကို၂ပါးပဲဟောတာ ဥပိ္ပခဝေဒနာဆိုတာနုညံ့သိမ်မွေလွန်းလို့ဒုက္ခဝေဒနာထဲမှာထည့်ပြီးတော့ဟောတာတမျက်စွာဘုရားဝေဒနာကိုနှစ်ပါးပဲဟောတာအဲ့တော့ဥဒ္ဒါကြီးကလည်းဒကာကြီးမဟုတ်ဘူးဒကာကြီးပြောဝေဒနာနှစ်ပါးမဟုတ်ဝေဒနာသုံးပါးဟောတာဒုက္ခဝေဒနာဒုက္ခဝေဒနာအတုခမတုခဝေဒနာဥပိ္ပခဝေဒနာပေါ့ဒကာကြီးကလည်းမလျှော့ဘူးမြတ်စွာဘုရားဝေဒနာကိုနှစ်ပါးပဲဟောတာမဟုတ်ဘူးဒကာကြီးဝေဒနာ သုံးပါးဟောတာတယောက်ကမှလိုက်လျောတာမရှိဘူးဒါအသင်ပြောတာမှန်တယ်လို့ မထောက်ခံနိုင်ဘူးသူ့ကိုဝမ်းသာသွားအောင်မပြောနိုင်ဘူးတကယ်ကနှစ်ယောက်လုံးမှန်နေတယ်ဟုတ်တယ်မြတ်စွာဘုရားဝေဒနာကိုနှစ်ပါးလဲဟောတာရှိတယ်ဥပိ္ပခာဝေဒနာကိုတိမ်မွေ့လို့နူးညံ့လို့သူကဆင်းရဲတာမဟုတ်ဘူးဆင်းရဲတာမဟုတ်တဲ့အတွက်ကြောင့်သူ့ကိုချမ်းသာတဲ့ထဲဥပိ္ပခာဝေဒနာဆင်းရဲနေတာမဟုတ်ဘူးဆင်းရဲနေတာမဟုတ်တဲ့အတွက်ကြောင့်သူ့ကိုဗတဲ့ထဲတော့ဒုက္ခဝေဒနာတဲ့ထဲဒါပေမဲ့ခက်တာကသူတို့ကအဲ့ဒီဝေဒနာပြောရင်းနဲ့သူတို့ဘာဖြစ်နေပြီတော့ဆင်းရဲနေပြီနော်သူပြောတာမှန်ပါတယ်လို့သူ့ကိုဝမ်းမသာစေနိုင်ဘူး ဟိုလူကလည်းအာအရှင်ဘုရားပြောတာမှန်ပါတယ်လို့ဝမ်းသာသွားအောင် မလုံနိုင်ဘူးကိုယ့်ဟာကိုယ်ပဲဆုပ်ကင်ပြီးတော့ငါမှန်တယ်အရှင်ဘုရားမှားတယ်ဟိုကလည်းပဲငါမှန်တယ်မင်းမှားတယ်ပေါ့နော်အဲ့ဒါကိုရှင်အနန္ဒာကကြားတဲ့အခါကျတော့မြတ်စွာဘုရားဒီကိုသွားပြီးတော့ရှောက်အရှင်ဘုရားဒီလိုဒီကြောင်းပဲဆိုတော့အဲ့တော့မြတ်စွာဘုရားအေးတဲ့ဟိုမှန်ကန်တဲ့အကြောင်းအရာတွေဖြစ်ပါလေကဲနဲ့တယောက်ကိုတယောက်ဝမ်းသာအောင်မလုံနိုင်ကြဘူးပေါ့နော် အမှန်ဆိုလို့ရှိရင်အော်မင်းပြောတာဟုတ်တယ်ဟုတ်လဲဟုတ်နေတာပဲလေဟုတ်တယ်လို့ပြောလိုက်ရင်တစ်ဖက်ကဘလောက်မြန်ဝမ်းသာမလဲသူများကိုဝမ်းသာအောင်လုပ်မပေးနိုင်ဟုတ်လားတရားကိုပရိယာဖြင့်ကအမျိုးမျိုးဟောတယ်တဲ့ဝေဒနာကိုနှစ်ပါးလဲဟောတယ်သုံးပါးလဲဟောတယ်ငါးပါးလဲဟောတယ်ခြောက်ပါးလဲဟောတယ်မြတ်စွာဘုရားခုနတုန်းကသုံးပါးလဲကိုသောမနတဝေဒနာဒေါမနတဝေဒနာထည့်လိုက်ရင်ငါးပါးဖြစ်တယ်ဟုတ်လားမျက်စိကြောင့်ဖြစ်တဲ့ဝေဒနာနားကြောင့်ဖြစ်တဲ့ဝေဒနာအဲ့လိုနီးနေဟောရင်6ပါးဖြစ်တယ်ဟာ78ပါးလဲဟောတယ် နောက်ဆုံးတရား၈ပါးထိမြတ်စွာဘုရားဟောတယ်ဒါပေမဲ့ဒီသာသနာတော်မှာတယောက်ကိုတယောက်ဝမ်းသာအောင်မလုပ်နိုင်မင်းနဲ့ဟုတ်လားညင်းညမယ်ခုံညမယ်ဆိုလို့ရှိရင်တော့နော်စိတ်ဆင်းရဲမှုစိတ်ပင်ပန်းမှုတွေဒါနဲ့မချွတ်ဖြစ်လိမ့်မယ်လို့မျှော်လင့်ရတယ်ပေါ့နော်နော်တယောက်ကိုတယောက်မှန်ကန်တဲ့အကြောင်းအရာတွေကိုပြောနေရဆိုဝမ်းမြောက်စေရမယ်ဝမ်းသာစေရမယ်သူဟာဟုတ်တယ်လို့လုံနိုင်ရမယ်ဟုတ်လဲဟုတ်နေတာပဲဟုတ်လား ကိုကအရင်စလုပ်မယ်ဆို तू ကလည်းလာမှာပါ။အော်မင်းပြောတာလည်းဟုတ်ပါတယ်ဆိုတာလာမှာပေါ့နော်။အခုကတော့လူတွေကငါဟာသာဟုတ်တယ်။ငါဟာသာဟုတ်တယ်ဆိုတာလည်းမရက်ဘူး။မင်းဟာမဟုတ်ဘူးဆိုတာတွေ तू ကသွားတယ်ပြဿနာတက်တာအဲ့ဒီမှာဟုတ်လား။အငင်းခုန်ညာ။အဲ့ဒီမှာမြတ်စွာဘုရားတန်ဖိုးအလွန်ကြီးတဲ့ဒေသနာလေးတစ်ခုဆက်ပြီးတော့ဟောတယ်။အချင်းချုပ်ကလေးပါပဲ။ အလွန်ကောင်းတဲ့အစင်းအတန်အနတ်အရသာအတွေ့အထိလို့ဆိုတဲ့ဒီကာမဂုဏ်၅မျိုးကြောင့်စိတ်ထဲမှာချမ်းသာတာကြည်နူးရတာနှစ်သက်ရတာဆိုတာရှိတယ်အဲ့ဒါကိုကာမတုခလို့ခေါ်တယ်နော်အဲ့ဒါကိုတစုံတယောက်သောပုဂ္ဂိုလ်ကဒီကာမတုခဟာဖြင့်ဘဝမှာအကောင်းဆုံးပါပဲဒါတဲ့ကောင်းတာဒါတဲ့ကောင်းတဲ့ချမ်းသာတာမရှိတော့ပါဘူးကိုမြင်နေတာလေးမြင်ရတာကောင်းလိုက်တာကိုကြားနေတာလေးကြားရတာကောင်းလိုက်တာကိုစားနေတာလေးစားရတာကောင်းလိုက်တာဒါပဲဘဝမှာအကောင်းဆုံးပါပဲလို့ပြောရင်ငါလက်မခံဘူးတဲ့ ဘာဖြစ်လို့ဆိုသူ့ထက်ကောင်းတဲ့ချမ်းသာတဲ့ပထမဇန်ချမ်းသာဆိုတာရှိတယ်တဲ့။တော့စိတ်ထဲမှာအညစ်အကြေးတွေនិဝရဏတရားတွေကင်းလို့ဝိတဝိသတာပိတိဒုက္ခဧကကတာဆိုတဲ့နော်ဒီဇိုင်ငါတွေနဲ့ပြည့်စုံပြီးတော့ချမ်းသာနေတဲ့ပထမဇန်ချမ်းသာဆိုတာရှိတယ်ပေါ့နော်။အဲ့လိုပထမဇန်ချမ်းသာကိုရတဲ့လူကလည်းဟာပထမဇန်ချမ်းသာအရန်ကောင်းတာပဲပထမဇန်ချမ်းသာတဲ့ကောင်းတာတော့မရှိတော့ပါဘူးဒီချမ်းသာအကောင်းဆုံးပဲလို့အဲ့လိုပြောရင်ငါလက်မခံနိုင်ဘူးတဲ့။အောင်ဆိုသူ့ထက်ချမ်းသာတဲ့ဒုတိယဇန်ချမ်းသာဆိုတာ ရှိနေလို့အဲ့ဒါတတိယဇံစတုထဇံနော်အာဂတနိဇံယတနာဇံဝိညာဉ်ဉာဏ်ယတနာဇံအာကိဉ္စဉာဏ်ယတနာဇံနေဝတင်ညာနာတင်ညာယတနာဇံပြီးတော့និရောဓသမပတ္တိအစဉ်စဉ်ရသော်ဘုရားဟောတယ်ဒါဘာဝဘုံဘုံတို့သိနိုင်လဲဆိုတော့လောကမှာကိုသိတာလေးကိုပဲဒါနဲကုန်းနေပြီလို့နားလေလို့မရဘူးဟုတ်လားချမ်းသာဒုက္ခဆိုတာအဆင့်အမျိုးမျိုးရှိတာပေါ့ဟုတ်လားဒါပြောချင်တာက နော်ဆွေးနွေးကြတဲ့အခါမှာတစ်ဖက်လူကိုဝမ်းမသာစေနိုင်ဘူးတနည်းအားဖြင့်မေတ္တာတရားကရုဏာတရားမုဒိတာတရားဥပေက္ခတရားပြမစုတရားတွေကိုအခြေမခံဘူးနော်ရိုးသားတဲ့စိတ်မရှိဘူးနော်ကိုတီချောင်းကိုပြကျင်နေတယ်သူများကိုနှိပ်ကွချင်တယ်နိုင်ရင်တယ်ဒီလိုစိတ်တွေနဲ့အနိုင်ရဖို့ဆိုတဲ့စိတ်နဲ့ဆွေးနွေးလို့ကတော့ကုသိုလ်ရမှာမဟုတ်နော်အကုသိုလ်တွေပဲများနေမှာဟုတ်လားဒါမို့လို့ဘုံဘုံတို့ဩအင်းဝခက်က ဘရင်မင်းကောင်ရဲ့အမတ်ကြီးဖို့ရတာဆိုတာရှိနော်နောက်ခေပြိုင်ဟန်တာဝရီမှာနော်မွန်ဘရင်ရဲ့အမတ်ကဘယ်လိုလဲဆိုတော့တိဟပတိနော်ဖို့ရတာနဲ့တိဟပတိရဲ့ဆွေနွေးပွဲဟာနော်တမိုင်းမှာအလွန်တရာမှနော်လှပတဲ့အလွန်ကောင်းခဲ့တဲ့တမိုင်းလေးတစ်ခုအဲ့ဒါတခါတော့ဒီဖို့ရတာက ဒီဟန်တာဝရီအဲ့ဒီတော့ဟန်တာဝရီနဲ့အင်းဝနဲ့မွန်နဲ့မြန်မာနဲ့ဟာစစ်ဖြစ်တာเนาะစစ်နှစ်ပေါင်း40တောင်ကြာတယ်ပြောတာပဲခဏခဏဖြစ်လိုက်ဟိုကနိုင်လိုက်ဒီကနိုင်လိုက်ဒီခါလေးကြောက်လဲဂုံတိတ်ခါအတွက်တိုက်နေကြတယ်နဲ့တူပါတယ်နော်အာကိုနှမလေးပေးလိုက်ငိမ့်အေးသွားလိုက်သူ့နှမယူလိုက်ငိမ့်အေးသွားလိုက်အဲ့လိုတွေလုံနေဘယင်နေအဲ့ဒီတမိုင်းတွေကိုကြည်လိုက်လို့ရှိရင်ဟုတ်လားအဲ့ဒီလိုကာလမှာဒီဖို့ရတာဒီငိမ့်ချမ်းရေးအတွက်ပေါ့ ဘာလို့သွားတယ်ဆိုတော့ချစ်ကြည်ရေးခရီးစဉ်ပေါ့လေဟန်တာဝတီကိုရောက်တယ်ရောက်တဲ့အခါကျတော့မွန်ပညာရှိမွန်အမတ်တိဟပတိနဲ့နော်ဆွေးနွေးကြမယ်စကားပြောကြမယ်အဲ့ဒါလိုမျိုးစီစဉ်ကြတာပေါ့အဲ့တော့ဘေးကလူတွေလည်းအများကြီးလာပြီးတော့နားထောင်တာနော်ဗမာပညာရှိနဲ့မွန်ပညာရှိဘာတွေမြန်ပြောကြမှာလဲမသိဘူးပေါ့နော်အဲ့ဒါနဲ့တွေ့ကြတဲ့အခါကျတော့မွန်ပညာရှိတိဟပတိကအမတ်ကြီးတယ်ငယ်တာကိုသူကငယ်တဲ့အခါကျတော့လက်ဆောင်ပေးတာ နော်ပညာရှိတွေဟာပြောတယ်ပေါ့နော်အမျိုးကောင်းသမီးရဲ့အရင်အလွန်ရတာရှိတဲ့ကြံလို့ဆိုတဲ့အလွန်ချိုတဲ့ကြံရဲ့နော်သူတော်ကောင်းတို့ရဲ့စကားရဲ့လောကမှာဒီဟာအလွန်ကောင်းတဲ့အရာဓာတွေလို့ပြောတယ်ပေါ့ဒါမှမဟုတ်သူကကြံလေးကိုစားစေခြင်းလို့မျိုးအလွန်ကောင်းတဲ့ကြံယူလာပြီးတော့ဖို့ရတာကိုပေးတာပေးတဲ့ခါကျတော့လူတွေကလည်းဝိုင်းကြည့်နေတာအများကြီးဆိုတော့ဖို့ရတာအဲ့ဒီကြံကိုစားရတာပေါ့စားတဲ့ခါကျတော့သူကတတိနဲ့နီတီကြံအတိုင်းသူကကြံကိုအဖျားအနေစားစား လူဖျားနေစစားတဲ့အခါကျတော့တရားပရိယာမေးတယ်အဖိုးပေါ့ပညာရှိအမကြီးဖြစ်ပါလေကနေဘယ်နဲ့ကြောင့်ကျန်ကိုဖျားစားပြီးတော့စားတာတော့အဲ့တော့ငါနီတီကျန်ကိုအမိပြုပြီးတော့စားတာဒီကာမချမ်းသာတွေဆိုတာတဖြည်းဖြည်းချင်းနဲ့ပူပူပူပူပြီးတော့ကောင်းတော့အောင်လုပ်ရမယ်ပေါ့နော်အဲ့တော့ကြံကိုအရင်ကစစရင်တဖြည်းဖြည်းနဲ့မချိုတဲ့အပိုင်းကိုရောက်သွားရင်မကောင်းဘူးပေါ့နော်အဖျားနဲ့စစမှနောက်နောက်တစ်ဆစ်စားပို့ချိုနောက်တစ်ဆစ်စားပို့ချိုအဲ့ဒါမှကောင်းတာပေါ့နော် ဒါကြောင့်နေတီချမ်းကိုမှီပြီးတော့နော်တစတစပို့ပြီးတော့ကောင်းအောင်ငါအဲ့လိုစားတာလို့ပြောအဲ့တော့ဒီဟာပတိကဘာပြောလို့ဆိုတော့အဖိုးကွေးတော့လက်မဆန့်ခင်ဆန်တော့လက်မကွေးခင်ဇီဝိတ္တိတွေပြတ်တတ်တယ်သေတတ်တယ်လို့မြတ်စွာဘုရားဟောတယ်ပေါ့တကယ်လို့မြန်ဖို့သေသွားမယ်ခုစားတော့သေသွားမယ်ဆိုရင်အလွန်ကောင်းမြင်တဲ့ကောင်းမြတ်တဲ့ဒီအရသာရှိတဲ့အရင်ပိုင်းကို မစားခင်သေသွားရင်အဖို့မရှုံးမိဘူးလားပေါ့သူပြောတဲ့စကားပို့ပြီးတော့ဘာဖြစ်နေတော့ကောင်းနေ အဲ့လိုပြောတဲ့အခါကျတော့ဖို့ရတာဩသင်ကအလွန်ပညာရှိတယ်ပေါ့နော်ငါကလောကီနီတီအကျမ်းကိုပဲအမိပြုပြီးတော့ပြောတာသင်ကအတုမရှိတဲ့မြတ်စွာဘုရားရဲ့စကားတော်ကိုကင်ပြီးတော့ပြောတာသင်ပြောတာပိုးပြီးတော့တင့်တော်တယ်ပိုးပြီးတော့လည်းမှန်ကန်တယ်ဟုတ်တယ်ကြားထဲမှာသေးသွားရင်ငါကောင်းတာမစားလိုက်ရတော့တော့နီတီကျမ်းကပြောတဲ့တစားတတာပိုးပြီးတော့ကောင်းအောင်လုပ်ရမယ်ဆိုတဲ့ဟာထက်နော်ကောင်းတာကိုအရင်ခံစားဖို့ဆိုတာကတကယ်လက်တွေ့မှာဘုရားဟောဒေသနာကိုကင်ပြောမယ်ဆိုရင်သူအပ်ပို့ပြီးတော့ ကောင်းတယ်ပေါ့နော်အဲ့လိုမျိုးဖို့ရစာဝန်ခံတာပေါ့သူသူပြောတာကနော်ဒီတိဟပတိပြောတာတော့အဆင်မရှိဘူးပေါ့အဲ့လိုဝန်ခံတဲ့အခါကျတော့ပူးပြီးတော့ဟိုကအထင်ကြီးသွားတိဟပတိကအော်အဖိုးကပညာရှိုံနဲ့မကဘူးသူတော်ကောင်းစိတ်ဓာတ်ပါရှိတယ်ပေါ့နော်နော်တချို့ပညာရှိတွေကဒီလိုစကားပြောရပြီဆိုရင်ကိုကမှားအောင်တောင်မှမှန်တယ်လို့လိုမျိုးမရှိရှိရအကြောင်းတရားတွေရှောက်ရှားပြီးတော့ကိုယ့်ဘက်ကခိုင်ခိုင်ခိုင်မအောင်တက်တည်အမျိုးမျိုးပြပြီးတော့ ကိုနိုင်အောင်အမျိုးမျိုးစူးစမ်းကြတာပေါ့နော်ကိုအမားကိုမဖြစ်ဖြစ်တဲ့နည်းနဲ့ဖုံးကွယ်ကြတာပေါ့နိုင်အောင်ပဲပြောကြတာပေါ့အခုအဖိုးကနော်မှန်မှန်ကန်ကန်ဝန်ခံပြီးတော့ဒီလိုပြောနိုင်တယ်ဆိုတာစိတ်ထဲမှာတကယ်ကောင်းတဲ့စိတ်ရှိလို့တပညာရှိဖို့တဲ့သူတော်ကောင်းဖြစ်ဖို့ကပို့ပြီးတော့အရေးကြီးတယ်ဆိုတဲ့သဘောမျိုးသူကပြောတာအဖိုးကပညာရှိုံနဲ့မကဘူးသူတော်ကောင်းစိတ်ပါရှိတယ်ဆိုတော့အဲ့တော့သူတို့စားဖို့ကွန်းအစ်ကတော့ရွှေ ပိတ်တာနဲ့ချီပြီးတော့လှုပ်ထားတာရွှေကွန်းအေးရှိတယ်အဲ့ဒါပါတခါတည်းပူစောတာတရားပတိကဟုတ်လားအဲ့တော့နှစ်ဖက်စလုံးကဘာဖြစ်သွားတော့အလွန်ကိုပဲตาရကြည်နူးเสียကောင်းတဲ့တွေ့ဆုံမှုလေးဖြစ်သွားတာနော်တရားပတိကအဲ့လိုပြောတဲ့အခါမှာဖိုးရသားရှက်ရှက်နဲ့ဟာငါဘယ်လိုပါညာလိုပါလို့ထပြီးတော့အနိုင်ရဖို့အတွက်ပြောမယ်ဆိုလို့ရှိရင်ဒါအရန်ကြီးအယုတ်ဆိုးသွားမှာလေဟုတ်လားအခုတို့ရဲ့ဆွေးနွေးပွဲကဘယ်လောက်ကောင်းတော့ဒါလောကီလို့ပြောတာပေါ့နော်အဲ့တော့ဒီနေရာမှာကာလီနာဓမ္မတာကိစ္စာ နော်တင့်တော်တဲ့အချိန်မှာတရားဓမ္မကိုဆွေးနွေးခြင်းဟာမင်္ဂလာဆိုတာနဲ့ပတ်သက်ပြီးတော့ဘုံဘုံဟာဒါပြောစရာကောင်းတာလေးတွေကိုရွေးချယ်ပြီးတော့ပြောနေတာဟုတ်လားဒီမင်္ဂလာနဲ့ပတ်သက်ပြီးတော့ရွှေရင်သာဆိုတော့ရေးရေးခဲ့တဲ့နော်မင်္ဂလာတရားတွေကိုဖွင့်ပြတဲ့နော်ကျမ်းစာတစ်ခုရှိတယ်အဲအဲ့ဒီထဲမှာသူကဒီတရားကိုဆွေးနွေးမှရဲ့လို့မဟုတ်ဘူးပေါ့နော်လောကီလို့ပညာရေးလူမှုရေးစီးပွားရေးနဲ့ပတ်သက်ပြီးတော့လည်းပဲတိုးတက်အောင်ဆွေးနွေးတဲ့တိုင်ပင်တဲ့ပေါ့ အဲ့လိုတိုင်ပင်ဆွေးနွေးခြင်းဟာကြီးပွားချမ်းသာခြင်းရဲ့အကြောင်းဖြစ်လို့သူလည်းပဲမင်္ဂလာပဲလို့အဲ့လိုဆိုကြီးကရေးတယ်ဟုတ်လားဒီတိုင်ပင်ချင်းဆွေးနွေးခြင်းဟာနယ်ပယ်အသီးသီးမှာတကယ်တမ်းကအရေးတကြီးလိုအပ်တယ်သူကကြီးပွားခြင်းနဲ့ချမ်းသာခြင်းနဲ့အောင်မြင်ခြင်းနဲ့ဆိုရင်တိုင်ပင်ဆွေးနွေးဖို့လိုတယ်ဟုတ်လားမြတ်စွာဘုရားလက်ထက်ကအစာတသမင်းကဒီလိတ်ဆွေမင်းဝိဇီမင်းတွေက အလွန်အာလူပေါ်ကြီးကြအလွန်စီးယုံပြီးတော့တိုင်းနိုင်ငံအလွန်ဆူပြိုးတဲ့အခါကျတော့အဇာတတက်ကအဲ့ဒါသူ့ရန်သူတွေဆိုတော့ तू နိုင်ချင်းတာဝစီမင်းတွေကငါမျိုးဖြုတ်မယ်ငါမျိုးဖြုတ်မယ် तू ခဏခဏကြိမ်ဝါအဇာတတက်ကအသူတိုက်တယ်မနိုင်ဘူးအဲ့နောက်တော့ तू ကဘလောက်ထိ तू ကလှုပ်တုံဆိုတော့ဝိတ္တကာရအမတ်ကြီးကိုမြတ်စွာဘုရားကြီးကိုလှုပ်တယ်အမြတ်စွာဘုရားကြီးကိုတွားပြီးတော့ပြောတယ်ဘာပြောခိုင်းတော့ဆိုတော့အဇာတတမင်းကအမြဲတမ်းဝစီတွေကိုမျိုးဖြုတ်မယ်မျိုးဖြုတ်မယ်လို့ပြောတယ်ဝစီမင်းတွေကို အဲ့လိုကျိန်ဝါနေတယ်ဖရာလို့မင်းအဲ့လိုလေးသာရှောက်အဲ့ဒီရှောက်တဲ့အချိန်မှာမြတ်စွာဘုရားဘာပြောသလဲပြောတဲ့စကားကိုအကုန်မှတ်ခဲ့မြတ်စွာဘုရားဆိုတာမဟုတ်ဘဲနဲ့ဘယ်တော့မှမပြောဘူးပေါ့မြတ်စွာဘုရားပြောတဲ့စကားအကုန်မှန်တယ်ပေါ့နော်မြတ်စွာဘုရားပေါ်မှာယုံကြည်တယ်အဲ့ဒီနီးနဲ့မြတ်စွာဘုရားရဲ့အမြင်ကိုသိကျင်လို့အဲ့ဒါအမတ်တယောက်ကိုလွှတ်တာဝိတ္တကာရအမတ်ကြီးကိုလွှတ်တာအံ့ဩစရာပဲအဲ့ဒီအမတ်ကြီးကလည်းရောက်လာတဲ့အချိန်အနေနဲ့ရောက်လာပြီးတော့အရှင်ဘုရားအဇာတတမင်းကဝိဇီမင်းတွေကိုမျိုးဖြုတ်မယ်ကြီးပြောနေတယ် အခုအဲ့လိုလုပ်နေတယ်ပေါ့အဲ့ဒါမြတ်စွာဘုရားသူ့ကိုဘာမှမပြောဘူးအဲ့ဒါမြတ်စွာဘုရားရှင်အာနန္ဒာကိုလှည့်ကြည့်တယ်တဲ့သူ့ကိုပြောတာမဟုတ်ဘူးနော်ရှင်အာနန္ဒာကိုပြောမှာအာနန္ဒာဝိဇီမင်းနေဟာအမြဲတမ်းစီးဝေးနေတယ်လို့မင်းကြားသလားပေါ့အမြတ်စွာဘုရားကြားပါတယ်ဗျာဝိဇီမင်းနေဟာအမြဲတမ်းစီးဝေးနေတယ်မပြတ်မပြတ်တိုင်းမင်းနေကြတယ်ဆွေးနွေးနေကြတယ်အမြဲတမ်းအစည်းအဝေးရှိတယ်စီးဝေးနေကြအဲ့ဒါမြတ်စွာဘုရား အေးတယ်အဲ့ဒီဝိဇီမင်းတွေကအမြဲမပြတ်စီးဝင်းနေတဲ့မြတ်ကလပ်ပလုံဝိဇီမင်းတွေကဆုတ်ယုတ်เสียအကြောင်းမရှိဘူးကြီးပွားเสียအကြောင်းသာရှိတယ်အဲ့ဒါမြတ်စွာဘုရားအဲ့ဒီမှာအပရိဟာနိယတရားနော်ကြီးပွားအကြောင်းမဆုတ်ယုတ်အကြောင်းတရားခုနှစ်ပါးအဲ့ဒီမှာဟောတယ်အနန္နာအဲ့ဒီဝိဇီတွေဟာနော်စီးဝေးကြတဲ့နေရာမှာတိုင်ပင်ဆွေးနွေးကြတဲ့နေရာမှာဘလို့လဲညီညွတ်တယ်လို့ကြားသလားဆွေးပွဲမှာညီညွတ်ညွတ်ရှိတယ်လို့ကြားလားအမှကြားပါတယ်ဗျာဆွေးနွေးတယ်တော့ညီညွတ်ဖို့လိုသေးရဲ့လေ အေးအဲ့ဒါလို့ဆိုရင်ညီညီညွတ်ညွတ်စည်းဝေးနေသမျှကာလပတ်လုံးဝိဇီတွေဟာဆုပ်ယုပ်เสียအကြောင်းမရှိဘူးတိုးတက်เสียအကြောင်းလားရှိတယ်ခုနှစ်ပါးဒီဟောတယ်ဒါလည်းဘုံဘုံကတော့အစလေးလောက်ပဲပြင်မယ်အဆုံးထိပြောဖို့တော့အချိန်မရှိတော့ဘူးဟုတ်လားအဲ့တော့အဲ့ဒီသုတ်တံမှာအပရိဟာနိယနော်မဆုပ်ယုပ်ကြောင်းကြီးပွားကြောင်းတရားခုနှစ်ပါးထဲမှာပထမဦးဆုံးနံပါတ်1အကြောင်းအရာစီဝေးတာဟုတ်လားမပြတ်မပြတ်စီဝေးတာဒါမှသာလေသူ့အမြင်ကိုအမြင်ဖလှယ်ပြီးတော့ နော်အုံနောက်တစ်လုံးနဲ့အုံနောက်နှလုံးဘယ်အည်သွေးချင်းတူမလို့လူတွေအများကြီးဆိုင်စီဝေးလိုက်တယ်ဆိုရင်သူ့အမြင်ကိုအမြင်အများကြီးရလာတယ်ဆိုလို့ရင်ဒါအများကြီးညံနေပွင့်နိုင်တယ်အသိတွေအများကြီးရနိုင်တယ်ဒါလောကီကိစ္စကိုပြောတာပါဟုတ်လားအဲ့လိုပဲတရားဓမ္မနဲ့ပတ်သက်ပြီးတော့ဘုံဘုံတို့ဆွေးနွေးကြမယ်တိုင်ပင်ကြမယ်ဆိုရင်အော်ကိုမသိသေးတာ तू သိဟုတ်လား तू မသိသေးတာကိုသိကိုသိတာကိုပြောလိုက်တယ် तू မသိသေးတာ तू သိသွားရောဟောအသိတွေကဘာဖြစ်သွားတော့တိုးတက်သွားများပြားသွားဒါကြောင့်မို့လို့ကာလေနဓမ္မတာကိစ္စဆိုတာ အလွန်အရေးပါတဲ့နော်ကြီးပွားရောက်ချမ်းသာကြောင်းနောက်ဆုံးနိဗ္ဗာန်တန်ရောက်ခရီးပေါက်နိုင်သည့်အထိသူလည်းပဲအာကြီးတဲ့အကြောင်းတရားတစ်ခုဖြစ်တယ်လို့မဆိုနိုင်ဘူးလားဆိုနိုင်တယ်ဟုတ်လားဒါကြောင့်ဘာပဲဖြစ်နေနေနော်တိုင်ပင်နဲ့ဆွေးနွေးတယ်ဆိုတာဟာနော်ကောင်းတဲ့ဘက်ကိုရှေ့ရှုနေတယ်ဆိုတာလေးကိုဒါလောကီအမြင်လေးတွေပါဘုံဘုံကဒီကုန်းပိုင်းလေးမှာပြောတာပေါ့နော်အတိတ်ကဒီနေရာမှာမြတ်စွာဘုရားမင်္ဂလာလို့ဟောတာကနော်ဆွေးနွေးရမယ်တင့်တော်တဲ့အခါမှာဆွေးနွေးရမယ်ဆိုတာဘာကိုဆွေးနွေးရမလို့ရှေ့ကပြောတာတော့ဓမ္မ ကာလေနဓမ္မတာကိစ္စနော်တာကိစ္စအတူတကွပြောဆိုရမယ်တင့်တော်တဲ့အချိန်မှာဘာကိုတော့ဓမ္မတရားကိုဟုတ်လားကြီးပွားကြောင်ချမ်းသာကြောင်နော်တန်တရားဝိဒုက္ခကလွတ်မြောက်ကြောင်နော်တရားတွေပေါ့ဟုတ်လားအဲ့ဒါလိုဘုံဘုံတို့ဆွေးနွေးနိုင်မယ်ဆိုလို့ရှိရင်ပြစ္ဆုတ်ပန်တန်တရားနှစ်ဖြာကြီးပွားကြောင်နော်ဘုံဘုံတို့မင်္ဂလာတရားနဲ့ပြည့်စုံအောင်ကြိုးပမ်းအထောက်အရောက်တဲ့အတွက်ကြောင့်နောက်ဆုံးနိဗ္ဗာန်ချမ်းသာထိချမ်းသာဒုက္ခနဲ့ပြည့်စုံတဲ့အနေအထားကိုရောက်သွားမယ်ပေါ့နော်ဒါကြောင့်ဘုံဘုံတို့မင်္ဂလာတရားတွေနဲ့ ပြည့်စုံအောင်ကြိုးပမ်းနိုင်ကြပါစေလို့ဆန္ဒပြုပြီးတော့ဒီကနေ့ပြုလို့အထောက်အပ်သောဒါနသီလတမာတိပညာကုသိုလ်ကောင်းမှုအစုစုတို့ရဲ့စွမ်းတတ္တိကြောင့်ဘုရားတပည့်တော်တို့သည်မဉ္ဇဉ်ပူညမျက်နှိဗ္ဗာန်ကိုလင်းမြန်ထုတ်ချောက်မျက်မှောက်ပြုပြရစေကုန်သောဟု ပတ္တနာအောင်စုပြုကြဂုံရာတည်း